မာမိတ်ဆွေသူတော်စင်ပေါင်းတို့မောတသတုံးရည်ရွတ်ဆို၍ဓမ္မတဏ္ဍကိုဖွင့်လေကြပါစို့နမောတသဘုရား မနေ့ကဒီကကြီးမင်းကုန်းလေးတွေမှာဘုန်းကြီးဟိုတနေ့ကတရားဟောခဲ့တော့ဘုရားရှင်ရဲ့တပ်ပင်ညွတ်တဲ့ဉာဏ်တော်မြတ်ဒီမဟာကရိယာစိတ်ဖြစ်တဲ့အကြောင်းေဒနာဉာဏ်တော်မြတ်ဒီမဟာကရိယာစိတ်ဖြစ်တဲ့အကြောင်းမဟာကရိယာစိတ်ဖြစ် သောမနတဝိရဏိရှင်နဲ့ပီတိစိတ်တွေမဂ္ဂရိယစိတ်မှရှင်ကြောင်းပီတိဖြစ်နိုင်ပါကြောင်းသောမနတလည်းဖြစ်နိုင်ပါကြောင်းပြောခဲ့ပါတယ်နော်ဒီချက်နဲ့ပတ်သက်ပြီးတော့တရားကြီးတို့ကမြေကွန်းတစ်ခုမေးလာတယ်ဘုရားရှင်တဏ္ဍမမဟာကရိယာစိတ်ကြီးဖြစ်သွားရင်ဘုရားရှင်ဟာဇန်ဒီရှော့ကြသွားတော့ဘောတဲ့အဲ့ဒီအချက်နဲ့ပတ်သက်လို့ဘုန်းကြီးဒီဇန်ရှော့တာလေးနည်းနည်းတော့ပြောကြပါမယ်နော် ဘုန်းကြီးတို့ဇံကလောကီဇံလောကုတ္တဇံနှစ်မျိုးရှိပါတယ်နော်ဘုရားရှင်တန်တမာဖြစ်ပေါ်တော်မူတဲ့စိတ်ကြီးကဝိဘက်စိတ်ကြီးလည်းရှိပါတယ်အဲ့ဒီဝိဘက်တွေကကုသလဝိဘက်လည်းရှိတယ်အကုသလဝိဘက်လည်းရှိတယ်ယူပါဝစရဝိဘက်အိဘာဝစရဝိဘက်ဒီကတော့သူတို့ ဆိုင်ရာယူယူဘဝစရဘုံအိဘဝစရဘုံဗြဟ္မဘုံမှာသာဖြစ်ပါတယ်။ဒါနဲ့ဒီလိုလူဘုံမှာလာပြီးဖြစ်တဲ့စိတ်မျိုးတွေမဟုတ်ဘူး။ဗြဟ္မဘုံမှာပြိတ္တန်တည်းတည်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်ပေါ်တဲ့စိတ်တွေဖြစ်ကြပါတယ်နော်။ဒီတော့ဘုရားရှင်တဏ္ဍာမှာကကုသိုလ်စိတ်မဖြစ်ဘူးအကုသိုလ်စိတ်ကြီးမဖြစ်တော့ဘူး။အကုသိုလ်ကအကျိုးဉာဏ်မရှိကုံစင်အောင်ပယ်ရှားထားပြီးဖြစ်တယ် ရဲကျင်တို့မြည်ဒီမကောင်းမှုမပြုဘူးလို့မဟုတ်ဘူးဒါပြည့်နဲ့သူတို့ပြုတဲ့ကောင်းမှုတွေကိုကုသိုလ်လို့မခေါ်တော့ဘူးကရိယာပြုကမတတ်ဘာကြောင့်လဲအကျိုးမပေးတော့တဲ့အတွက်နောက်တမြည်သည့်အကျိုးတစုံတရာကိုမှ ဖြစ်စေနိုင်တဲ့စွမ်းအင်လုံးဝမရှိတော့အကျိုးဖြစ်ပြီဆိုရင်တော့ဒကာကြီးတွေဖြစ်မှုရှိရင်ပြက်မှုရှိမယ်အိုမှုရှိမယ်နာမှုရှိမယ်သိမှုရှိမယ်ဒါသန္တရာမဘယ်လိုမှမလွတ်မြောက်နိုင်နော်ဒါကြောင့်ဖြစ်မှုလုံးလုံးမရှိတော့ပါဘူး သို့တော်လည်းဒီဘုရားရှင်ဟာအရဟတမေကိုရတော်မူတဲ့အချိန်အခါမှာဘုရားရှင်ရဲ့အရဟတမေဉာဏ်တော်မြတ်ကကိလေသာတွေကိုအကျွေးအကြံမရှိကိုယ်စဉ်အောင်ပြန်တပြီးဖြစ်တော်မူပါတယ်။ဇံကိုလျော့ကျဈေးတယ်ဆိုတာကကိလေသာတို့ရဲ့အစွမ်းအားပါနော်။ဘုရားရှင်တို့ရဲ့တန်တမ်းမှာအယောင်သိတဲ့စိတ်မဖြစ်ဘူးလား။ ဖြစ်ပါတယ်စက္ကဝိညာဉ်ဖြစ်တယ်သောတာဝိညာဉ်ဖြစ်တယ်ဒါဇန်ရှုံးနေတာမဟုတ်ဘူးဒါကအာယုန်နဲ့တိုက်ဆိုင်ရင်တရားဟောတဲ့အခါမှာပြိတ္တကိုကြည့်တယ်အနာတပင်ကိုဟောမယ်ဝိသကကိုဟောမယ်အဲယဟန်ပြိတ္တတွေဟောမယ်ယဟန်ယောက်ျားပြိတ္တဟောမယ်ယဟန်မိမပြိတ္တဟောမယ်လူပြိတ္တတွေဟောမယ်စသည်ဖြင့်ဒါကတော့အယောင်တွေသိတာပဲအတန်တွေလည်းသိတာဒါဇန်ရှုံးသွားတာမဟုတ်ဘူးဘုရားရှင်တန်တမှာ ခုလိုတရားဟောတယ်ဆိုတဲ့နော်ပရိသတ်တွေကတရားဒေသနာတော်အပေါ်မှာနှိမ့်ဆိုင်တော်မူနှိမ့်ဆိုင်ကြတဲ့အတွက်ကြောင့်ဓာတုခေါ်တယ်ဘုရားရှင်အချိန်ကိုဘရောမအလဟတမဖြုံးသေးဘူးအဲ့ဓာတုခေါ်နေတဲ့အချိန်ကာလလေးတောင်မှဘုရားရှင်အချိန်ကာလပိုင်းခြားဒိဋ္ဌံပြီးတော့ရတ္တဘုသမဘတ်ကိုဝင်စားတော်မူပါတယ်ဒါဇန်သမဘတ်တွေထဲမှာလောကုတ္တရာဇန်ပေါ့အမြင့်ဆုံးဇန်ဖြစ်ပါတယ်နော် ပြန်တဲ့ဇန်နဲ့စိတ်တို့မိဒီမှာနှစ်ခုပြန်ပြီးဖြစ်ရောဓမ္မတာမရှိတစ်ခုပြီးမှတစ်ခုဖြစ်တယ်တစ်ခုဖြစ်ရင်နောက်တစ်ခုတော့မဖြစ်ဘူးအဲ့တော့ဘုရားရှင်ကညီပါယုံကိုသိတဲ့စိတ်ဖြစ်တဲ့အချိန်ကမှအတန်သိတဲ့စိတ်ကြီးစသည်တဲ့ဒီလိုစိတ်ကြီးမဖြစ်ဘူးပေါ့တရားဟောတဲ့အချိန်ကမှဒေသနာဉာဏ်တော်မြတ်တွေဖြစ်တယ်မှာကရိယာဘောမနတသဟကုဉာဏတံပြုတ်သုံးသို့မဟုတ်ဥပက္ခန္တကုဉာဏတံပြုတ်ဆိုတဲ့ဒီစိတ်ဖြစ်နေ အဲ့လိုစိတ်တွေဖြစ်နေတဲ့အချိန်ခါမှာဆန်းစိတ်ကဖြစ်ခွင့်မရှိပါဘူးဒါကစိတ်တခဏတစ်ခုမှနှစ်ခုပြန်ယူဖြစ်ရောမဖြစ်ဘူးဒီလိုစိတ်တွေပြောင်းလဲဖြစ်နေတာကိုဇန်လျှောတယ်လို့တော့မခေါ်ပါဘူးဒါပေမဲ့ဇန်လျှောတာအကြောင်းလေးဘုန်းကြီးဘုဒ္ဓတာပြောကြလို့နော်ဒီချိန်ဒီလိုကြွမှာဆိုကြပါစို့ရဟန္တာမထေရမြတ်ကြီးတစ်ပါးကပြင်းသုံးကြောချောင်းတစ်ခုမှပြင်းသုံးဆန်းနေတော်မူပါတယ်တပည့်ကိုရင်လေးတစ်ပါးရှိတယ် ဆရာတော်ကြီးကကိုရင်ကလေးကိုလည်းတရားဘာဝနာရှုခွင့်တွေသင်ပေးလိုက်တော့ကိုရင်လေးကသန္တမပတ္တိနာမကလောကီအပင်ရှင်၅ပါးကိုပါရရှိခဲ့ပါတယ်။ရရှိခဲ့တော့လူငယ်တို့ရဲ့သဘာဝကဘယ်လိုဖြစ်နေလဲဆိုတော့နည်းနည်းလေးလက်တွေ့စမ်းကျင်တဲ့အာလဆန္ဒကပြင်းပြပုံရပါတယ်။ဒီတော့ဆရာတော်ကြီးကဆုံးခံကြွပြီဆိုလို့ချင်းဆရာတော်ကြီးနောက်ကနေအတူတူကမလိုက်တော့ဘူး မလိုက်ဖက်နဲ့သူကကြောင်းမှကျရင်ခဲ့ပြီဆရာတော်ကြီးရွာထိပ်ရောက်လောက်ပြီဆိုတော့မှသူကဇံပင်ကြီးနဲ့ကောင်းကင်ကနေဆင်းပြီးရွာထိပ်မှာသွားပြီးအတူတူဆုံးတယ်။ဒီနေ့တော့ဆရာတော်ကြီးကပြောတယ်ဘာဖြစ်လို့ပြောတယ်ဆိုတော့အကြောင်းရှိပါတယ်။ဆရာတော်ကြီးကဒီကိုရင်လေးရဲ့အနာဂတ်ကိုသူ့ရဲ့ဒီပါဇက်ကိုအဝိညာဉ်ဉာဏ်တော်မြတ်ထက်မှာပါဝင်နေတဲ့နဂရန္တဉာဏ်တော်မြတ်ဖြင့်နှမ်းမြော်ကြည့်လိုက်တဲ့အခါအဲသစ္စာကြီးကိုနှုတ်ပြစည်းတော်မယ်ဆိုတာ နှမ်းပြီးမြင်တယ်မြင်တဲ့အခါကျတော့ဒီနေ့ဆရာတော်ကြီးကတတိပေးတယ်ကိုရင်သုံးငံဆရာတော်နဲ့အတူတူလိုက်အဲ့ဒီလိုနောက်မှလိုက်လိုက်လာတာမလုံနဲ့နင်အဲ့ဒီလိုပြုလုပ်နေမယ်ဆိုရင်ဒီနေ့မှအကမ်းမကလက်နဲ့နေကြွတဲ့ပအုံးကြီးထုံမြင့်ကိုနေစားရလိမ့်မယ်သူကဒီလိုပြောတော့ကိုရင်ကသဘောမပေါက်ဘူးသဘောမပေါက်တော့သူကဆရာတော်စကားနားမထောင်ဘူးပြုမဲ့ပဲပြုနေတယ်ပြုလိုက်တော့ဒီနေ့မဖြစ်လာလဲဆိုတော့ သူတို့တရင်သုံးတော်မူတဲ့ကျောင်းနဲ့ဆုံးခံရွာနဲ့ဈာမှာရေကန်ကြီးတစ်ခုရှိတယ်။ဒီရေကန်ကြီးထဲမှာအလွန်တင့်တယ်နေတဲ့ဂျပန်တွေကလည်းပွင့်နေတော့အမျိုးသမီးလေးတစ်ယောက်ကဒီဂျပန်တွေကိုဆင်းခုတယ်ခုတော့ဝန်တာလွတ်လွတ်လားဘာလားတော့မသိပါဘူးလေသူကအနံလည်းကောင်းပုံရပါတယ်နော်။သချင်းအတန်တလာလာရရနဲ့သချင်းဆိုနေတယ်။သူကလည်းကောင်းကင်ကနေဇန်နဲ့ကြော်လာတော့ဒီအတန်ကြားလိုက်တာနဲ့သူမနေနိုင်တော့ဘူး။ဒီနေ့မှတမျိုးခံစားရပြီး အနမ်းရှင်အပေါ်မှာစွတ်မဲ့တဲ့စိတ်ဓာတ်အနမ်းပေါ်မှာစွတ်မဲ့တဲ့အာဃာတွေဝင်လာတော့ချက်ချင်းဆံကလျှော့ကြပါဆွတ်ကြတော့ပြုံးတယ်ဆိုပြီးတော့လေကားဘောကလိမ့်ကြလို့ကြက်တင်တာမျိုးတော့မဟုတ်ပါဘူးဇံရဲ့တကောအာနိလင်းတော့ခံပြေးပြေးသိရကျွေသလိုပဲအောင်ပြေးပြေးမွန်ကြသွားကြတော့လေတော့ဒီအမျိုးသမီးမြင်တော့လေသူကမနေနိုင်ဘူးရာဂတွေကလိမ့်ပြင်းထန်တော့နောက်ဆုံးအမျိုးသမီးကအိမ်ခေါ်သွားပြီးတော့အိမ်မအိုးစားပေးပြီးတော့အိမ်မနေကြရောအိမ်တော်ပြုတ်လိုက်ပြီဆိုကြတယ် ဒီနေ့ကျတော့ဘာဖြစ်လာလဲသူတို့ကရေကန်းခတ်ကြတယ်ရေကန်းခတ်တော့အမျိုးသားကလည်းရေကန်းခတ်အမျိုးသမီးကလည်းရေကန်းခတ်နေတယ်ဒီနေ့ရေကန်းယုံနဲ့မှစကားများကြရဖြစ်ကြရရဖြစ်တဲ့အခါကျတော့ဘာလုပ်လဲလုံးနဲ့ဆွပြီးအမျိုးသမီးကိုပေါက်လိုက်တော့မျက်လုံးကိုင်းအဲ့မှာအကမ်းမှဖြစ်တော့တာပဲအကမ်းမှရဲ့လက်နဲ့နေကျွေးတဲ့ပုံအုံးကြီးသူမျိုးကိုဒီနေ့နေစားရမယ်ဆိုတဲ့စကားတော့အမှတ်ရတော့ထိုင်ငိုတော့တာပဲအဲ့မှာ အဲ့ဒါမျိုးကိုဇန်လျှောတယ်လို့ခေါ်ပါတယ်နော်ဘာဖြစ်လို့လဲသူရဲ့ရာဂရဲ့စွမ်းအားကြောင့်ဒီဇန်ကပြန်ပြီးပြုံးနေဝင်စားလို့မရဘူးသို့တော့စွန့်လွတ်နိုင်ခဲ့ရင်တော့ရပါတယ်နောက်လမ်းလေးတစ်ခုပြောမယ်မိတွေမိတွေထမ်းနေတဲ့ပညာရှိကြီးတယောက်အချိန်မှတယောက်ကျမှဆရာတော်အပတ်60နဲ့ကိုရင်လေးတွေဆိုကြပါတော့တောကြောင်တစ်ခုကိုတောလန်ခီးတစ်ခုမှကြွရတယ်လက်ခုလက်တနေရာမှာတစ်တော်ကိုမိလောင်ခါတော့ မီးလောင်ထားတဲ့မီးသွေးတွေမီးလောင်ထားတဲ့တစ်တို့သစ္စာတွေရှိအဲ့ဒါကိုတခါကြီးတယောက်ကလိုက်ပြီးကောက်ရတယ်ဒီနေ့လုံးမှာဒီမီးသွေးတွေလိုက်ကောက်နေလိုက်တဲ့အခါကျတော့ငကိုကလည်းအလားကနေနဲ့မဲပုံရတယ်မီးသွေးတွေကလည်းလိမ့်ကြထားလိုက်တော့မီးသွေးအကြီးထမ်းပြီးတော့ပြန်လာတော့ယဟန်တန်ဃာတွေနဲ့ဒီရှင်သာမဏေတွေနဲ့လမ်းခုလတနေရာမှာဆုံးတယ်ဆုံးလိုက်တဲ့အချိန်ကကြတော့ဝင်လေးတွေကတပန်းနဲ့တပန်းပြောင်းနေဟိုမှာနှင့်ပေးလာပြီးတွေ့လာ ဟိုမနေ့ဦးလေးလာပြီအဲငါပင်ဘုံနေ့ဦးလေးစတဲ့ပြီတယောက်နဲ့တယောက်တလုံးပြောင်းတော့ဒကာကြီးရဲ့စိတ်မကောင်းစိတ်မကောင်းတော့ဘာလုပ်လဲမိတို့အကြီးချပြီးအရှင်ပြတို့ခဏရပ်တော်မူကြပါဦးဘုရားဆိုပြီးမိတို့အကြီးချပြီးတော့မထေရကြီးတွေကိုသူကရိုသေစွာရှိခိုးတယ်ရှိခိုးပြီးတော့အရှင်ဘုရားတို့မှာတဲ့တပည့်တော်ကိုမြင်ရင်ခုလိုပြောင်းလောင်ပြည့်ရနေတဲ့စိတ်ဓာတ်ရှိတော့ဤကြီးတဲ့စိတ်တမာတိတောင်မရှိသေးတဲ့ပုဂ္ဂိုလ်တွေဖြစ်နေပါတယ်ဖြစ်နေကြပါတယ် တပည့်တော်ဟာဒီချိန်တုန်းကဟိုးရှေ့ကသစ်ပင်ဆိုပြီးသစ်ပင်တစ်ပင်ကိုသူကလည်းညှို့ထုတ်ကြတယ်အဲ့ဒီသစ်ပင်အောက်မှာထိုင်ပြီးတော့ရေတွေလတွေကိုလက်နဲ့လှမ်းပြီးသုံးသပ်နိုင်ခဲ့တယ်လပြီးနေတွေကိုအိုးချမ်းခွဲလုပ်ပြီးတော့တပည့်တော်ခြေတော်ကိုထိုင်ပြီးပုတ်ခဲ့ပါတယ်ဆိုပြီးသူကလျှောက်ထားတယ်နော်အဲ့ဒီမှာလဲနည်းနည်းဘုန်းကြီးတတိပေးခြင်း လက်ရဗေဒနဲ့တိုင်းရင်တော်မှဒီလက်ရည်နေတွေကအများကြီးဝေးနေတာသူ့လက်ကဘယ်လိုများရှည်လို့လဲလို့မမေးနဲ့နော်အိဋ္ဌိဝိတယောအစိန်တိယောတကုအပင်ဉာဏ်ကတော့မကြံစည်ရတဲ့အရာဌာနဖြစ်ပါတယ်နော်အဲ့ဒါလက်ဘလုံးစီတယ်တူတယ်သိရင်တော့လက်တွေ့ကျင့်ကြည့်တယ်ဟုတ်လားအဲ့ဒါဆိုလို့ကျင့်တော့သိသွားလိမ့်မယ် ဒါပေမဲ့လို့တပည့်တော်ရဲ့ပမာဒတရားပမာဒတရားဆိုတာကုသိုလ်တရားတို့နဲ့မိမိရောရောပေါ်ပေါ်ဆဆနေခဲ့တဲ့ပမာဒတရားကြောင့်တပည့်တော်ယခုလိုမိသွေးထမ်းရတဲ့ဘဝကိုရောက်ရှိနေတာပါဆိုပြီးသူကရောက်ထားတယ်။တပည့်တော်ကိုစံနမူနာယူပြီးတော့အရှင်ဖျားတို့လည်းမိမိရောရောပေါ်ပေါ်ဆဆပြီးမနေပဲမိမိပြုတင်ပြုထိုက်တဲ့ သီလသိက္ခာသမာဓိသိက္ခာပညာသိက္ခာတွေကိုစနစ်တကျပြည့်ပြည့်စုံစုံကြည်ကြံကြပ်ဖို့ပွားများအထောက်အကူမူကြပါဆိုပြီးတော့သူကလျှောက်ထားတော့မထေကြီးတွေကတောင်းရရခါကြတော့ကြတယ်အဲ့ဒီမှာပဲရက်လျက်ဝိပဿနာဘာဝနာအမတန်ကိုစီးမလိုက်တာမထေကြီး60ကတော့ညာနာဖြစ်သွားပါတယ်နော်ဒါပေမဲ့သူကတော့မိသွေးထမ်းပြီးတော့အိမ်ပြန်သွားတယ်ဒါလို့ဆိုလို့ရှိရင်ဒီမိဖို့ကြောင့်လည်းထွက်လိုက်ပါတော့လားလို့မေးကြရတော့ရှိတယ်မထွက်နိုင်ဖြစ်တယ်ဘာဖြစ်လို့လဲ ။ညာကပြောခဲ့သလိုကန္တကမြင်းကကတ်နေထွက်လို့မရဖြစ်နေတာဟုတ်တယ်မလား။ဒီဒကာကြီးတွေဒီမကြီးတွေလည်းကန္တကမြင်းကကတ်နေတော့ရီးဖို့ကြောင့်လည်းထွက်လို့ရလား။မရဘူး။အဲ့ဒါကြောင့်ဒီကန္တကမြင်းကိုတော့နည်းနည်းလေးဂရီပေးဆုံးမမှရတော့မယ်ထင်တယ်နော်။ကဲဒါကဇန်နဲ့ပတ်သက်လို့သူကဇန်လျော့ကြတယ်ဆိုတာကအဲ့ဒီလိုပုံကုမျိုးတွေကိုပြောတော့ပါ။ဒါပြည့်နဲ့ဒီပုံကကအကယ်၍ပြန်ပြီးကျိုးစားအထုတ်မယ်ဆိုရင်ရနိုင်ပါတယ်ဒါပေမဲ့သူကခုနကမိဖို့ကြောင့်ကို မစွန့်နိုင်ဖြစ်နေသေးတော့သူကရုပ်အထုတ်လို့မရဖြစ်နေတယ်ကိုဒီနေ့တော့ဘုန်းကြီးကအဲစေတသိက်ပိုင်းဆိုင်ရာလေးတွေကိုနည်းနည်းလေးသဘောအဓိပ္ပာယ်နည်းနည်းလောက်ထပ်တော့ပြောခြင်းပါတယ်နော်အဲဒီတော့စံမျက်နှာနေရာစံမျက်နှာ216လားအဲ့ဒီလောက်ကိုလမ်းလိုက်ပါနော်ဒီကဘုန်းကြီးဥက္ကဋ္ဌိတာလည်းသင်ထားတဲ့အတွက်စိတ်ပိုင်းဆိုင်ရာမှာကတော့အလုံးနားလည်ထားပြီးဖြစ်ကြပါလိမ့်မယ်နည်းနည်းဖတ်ကြည့်ကြပါ စာမျက်နှာ236အဲ့ဒီမှာစိတ်တို့ရဲ့သဘောကစေတသိက်တို့နဲ့အမြဲရှင်တွဲပြီးဖြစ်တယ်စေတသိက်တွေကလည်းစိတ်နဲ့အမြဲရှင်တွဲပြီးတော့ပဲဖြစ်ကြပါတယ်အဲ့တော့ဒီစိတ်နဲ့စေတသိက်တို့အမြဲရှင်တွဲတဲ့အခါမှာဒီအင်္ဂါ၄ချက်အောက်မှာကြည့်ဧကုပ္ပါဒစိတ်နှင့်တူသောဖြစ်ခြင်းစိတ်နှင့်အတူဖြစ်ခြင်းဧကနိရောဓစိတ်နှင့်တူသောချုပ်ခြင်းစိတ်နှင့်အတူချုပ်ခြင်းဧကလမဏစိတ်နှင့်တူသောအာယုံရှိခြင်း စိတ်နှင့်အာယုံတူခြင်းဧကဝတ္ထုကစိတ်နှင့်တူသောမိယဝတ္ထုရှိခြင်းစိတ်နှင့်မိယဝတ္ထုတူခြင်းဆိုပြီးတော့ဒီလိုစေတောယုတ်တလက္ခဏာဆိုတဲ့စိတ်နဲ့စေတိစေတိတွေမှာလက္ခဏာ၄ခုရှိပါတယ်နော်အဲ့ဒီလက္ခဏာ၄ခုကဒါအဘိဓမ္မာစီကံပဲဘုရားရှင်တဏ္ဍာမှာဖြစ်တဲ့စိတ်စေတိတွေကလည်းဒီလက္ခဏာ၄ခုရှိပါတယ်ဘယ်ပုဂ္ဂိုလ်တဏ္ဍာမှာပဲဖြစ်ဖြစ်ဒီလက္ခဏာကအများတန်းရှိတယ် ဒီတော့စိတ်ကိုရှုတဲ့ပုဂ္ဂိုလ်ကစိတ်ပဲသိတယ်စတိတ်ကိုမသိဘူးဆိုရင်ပြည့်ပြည့်စုံစုံနားလည်တဲ့ပုဂ္ဂိုလ်မျိုးဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါကဝေဒနာကိုရှုတဲ့ဝေဒနာတစ်လုံးလောက်ပဲသိတယ်ဉာဏ်တစ်ခုမှမသိဘူးဘယ်လိုစိတ်အစဉ်ဖြစ်သွားတယ်ဆိုတာလည်းမသိဘူးဆိုတော့လုံလောက်ပါမလားမလုံလောက်ဘူးနော်ဒီအချက်ကိုနည်းနည်းလေးမိမိတို့ကအခြေခံသဘောပေါက်ထားပြီးဖြစ်ဖို့လိုတယ်မိမိတို့ကဝိပဿနာရှုခက်ကိုရှုမယ်စိတ်တစ်လုံးပဲရှုတယ်အာဝေဒနာတစ်လုံးပဲရှုတယ် ဒါကမလုံလောက်တဲ့သဘောဖြစ်နေနော်အဲ့တော့စိတ်တလုံးရှုတဲ့ပုဂ္ဂိုလ်ကအဲ့ဒီစိတ်ကဘယ်လိုဝိသိစိတ်အစဉ်နဲ့ဖြစ်နေပါတယ်လို့သူမေးလည်းမသိဘူးဘယ်စိတ်တဲ့ခဏမှာစိတ်စိတ်တွေဘယ်နှလုံးရှိပါတယ်လို့လည်းမသိဘူးမသိခင်ရင်မဟုတ်နိဗ္ဗာန်ရမလားမရနိုင်ပါဘူးဒါဖြစ်နေသူတို့ကတော့ရတယ်လို့ဝန်ခံပြီးတော့ဟောတာပဲနော်ဘယ်ဓမ္မဂရိကပဲဖြစ်ဖြစ်ပေါ့ဝိပဿနာနဲ့ပတ်သက်ရင်ရာကြီးတွေလူမကြီးတွေဘုန်းကြီးဟောနေတဲ့ဒီဝိပဿနာကျင့်စဉ်ကမမှန်ဘူး နိဗ္ဗာန်လည်းဘယ်တော့မှမရဘူးအဲ့လိုပြောပြီးဟောတဲ့ဓမ္မဂရိကရှိသလားမရှိပါဘူးကိုဟောတဲ့တရားမှန်တယ်နိဗ္ဗာန်ရမယ်ဒီလိုပဲဝန်ခံပြီးဟောကြတာပဲဒါပြင်းနဲ့မိမိတို့ဘက်ကဒီဘုရားရှင်ဟောကြားတော်မူတဲ့ဒေသနာမြင်းကြောင်းကိုကြက်ကြက်နဲ့နားလည်ထားပြီးဖြစ်ဖို့တော့လိုနေတယ်နော်အဲ့တော့ဒီနေရာမှာစိတ်တွေထဲမှာသဗ္ဗစိတ်တသာသရဏစရတိဆိုတာကခုနှလုံးရှိတယ်နော်အဲ့တော့အကုသိုလ်ဒီမှာသဗ္ဗဒရဏစရတိက ခုနှလုံးနှစ်စိတ်အလုံးနဲ့ဆက်ဆံတယ်ဘယ်စိတ်ပဲဖြစ်ဖြစ်ဒီခုနှလုံးကအမြဲပါတယ်ပကိန်းစရတိဆိုတာကတော့ပြိုးပြန်းရှင်တဲ့စရတိက6လုံးအကုသိုလ်စရတိကအကုသိုလ်စိတ်နဲ့ရှင်သောစရတိက14လုံးသောပနစရတိတင့်တယ်ကောင်းမြတ်သောသောပနစိတ်နဲ့ရှင်သောစရတိက25လုံးအလုံးပေါင်းသောစရတိ52လုံးရှိပါတယ်အဲ့ဒီ52လုံးထဲမှာဝေဒနာကဝေဒနာခန္ဓာ၊သင်ညာကသင်ညာခန္ဓာ၊ကြံစရတိအလုံး90ကသင်္ခါရခန္ဓာလို့ဒီလိုခေါ်တယ် ပြီးတော့ဝေဒနာခန္ဓာသင်္ကြခန္ဓာသင်္ကာရခန္ဓာလို့ပြောလိုက်ရင်စတိတိတ်ကုန်မသွားဘူးလားကုန်သွားတယ်အတိစိတ်ကဝိညာဉ်နဲ့ခန္ဓာပေါက်လိုက်တော့နာမ်ခန္ဓာ၄ပါးအဲ့ဒီနာမ်ခန္ဓာ၄ပါးဒီတော့စိတ်တဲ့ခဏအတိုင်းမှာရှိပါတယ်နော်စိတ်တဲ့ခဏအတိုင်းမှာရှိတယ်ဆိုတာကဥပမာညကပြောခဲ့တယ်လို့ပေါ့ပစ္စတရဝဇန်ယူပါယုံကိုမြင်တယ်ပစ္စတရဝဇန်ဖြစ်တယ်စကုဝိညာဉ်ဖြစ်တယ်ပစ္စတရဝဇန်မှာလည်းခန္ဓာ၅ပါးဘာဖြစ်လို့လဲပစ္စအဲဒီပစ္စတရဝဇန်ကဒီ အရိယဝတ္ထုကိုမြည်ပြတဲ့နှလုံးအိမ်မှာယောဂဘယ်လောက်ရှိလဲ54ဇီဝိတနုကကကလပ်ပါပေါင်းရင်တော့63ရှိတယ်နော်သူတို့ကရုပ်ဘက်ခန္ဓာပြစ္ဆရတဟောဇံစိတ်စိတ်7လုံးနဲ့မှဝေဒနာကဝေဒနာခန္ဓာပညာကပညာခန္ဓာဉာဏ်တည်းနဲ့စေတသိက်နှလုံးရှိမလဲ7လုံးအဲ့ဒီ7လုံးကသင်္ခါရခန္ဓာအတိစိတ်ကဝိညာဉ်ရဲ့ခန္ဓာဆိုပြီးစိတ်တဲ့ခန္ဓာတစ်ခုမှာခန္ဓာ၅ပါးရှိတယ် သက္ကဝိညာဉ်ခိုင်ပါလေဒီတိုင်းပဲခန္ဓာကပါသက္ကဝိညာဉ်ကဒီသက္ကအတိတပြီးဖြစ်တယ်မနေ့ကပြောခဲ့သလိုပဲသုတ်တန်ဤအယသက္ကဝုဒ္ဓလို့ပြောရင်ဘူဒီဥပါဒယုတ်တွေကိုဆိုလိုတယ်နော်ယုတ်တစ်ခုတည်းကိုပြောတာမဟုတ်ဘူးဘာဖြစ်လို့လဲသက္ကုအကြည်တကသက္ကုအကြည်တတကူတဲ့ဘယ်တော့မှဖြစ်ရဓမ္မတာမရှိဘူးကလအနေနဲ့ဖြစ်တယ်သက္ကုတတကကလကလည်းတကူလူတကူတဲ့ဘယ်တော့မှမဖြစ်ဘူးမျိုးလုံးအတွင်းမှာယုတ်ကလတွေက6မျိုးသုံးမျိုး ရုပ်မျိုးစားက54သုံးခုဇီဝိတနုကကလပါထည့်ရင်63ခုရှိအဲ့တော့အုပ်စုလိုက်တာဖြစ်တယ်အဲ့ဒီရုပ်တရားတွေကရူပခန္ဓာသက္ကဝိညာဉ်အခိုင်မှာစိတ်ဖြစ်တဲ့ဘယ်နှလုံးရှိလဲ7လုံး7လုံးထဲမှာဝေဒနာကဝေဒနာခန္ဓာတင်ညာကတင်ညာခန္ဓာဉာဏ်စေတသိက်5လုံးကသင်္ခါရခန္ဓာအတိစိတ်သက္ကဝိညာဉ်စိတ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲခန္ဓာ5ပါးစိတ်တဲ့ခန္ဓာတိုင်းမှာခန္ဓာ5ပါးရှိတယ် ဒီတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကအဲ့လိုစိတ်တဲ့ခဏတိုင်းမှာခန္ဓာ၅ပါးရှိတာကိုစနစ်တကျဝိပဿနာရှုပွားသုံးသပ်နိုင်ဖို့လိုတယ်။ဘုန်းကြီးတို့ခဏပစ္စုပန်ဆိုတာကအဲ့ဒီစိတ်တဲ့ခဏတစ်ခုအတွင်းမှာဖြစ်မှုပြတ်မှုရှိတယ်။အဲ့ဒီစိတ်တဲ့ခဏတစ်ခုအတွင်းမှာဖြစ်ပြီးပြည့်နေတဲ့ဒီသမသဘာဝတွေကိုမြင်တာကိုသာခဏပစ္စုပန်လို့ပြောတာ။သမထနာဉာဏ်ပိုင်းမှာတော့အာထုဇ္ဇပုဂ္ဂိုလ်တွေမှာအဲ့ဒီခဏပစ္စုပန်ဆိုင်အောင်ပြောကြတယ်တော့မမြင်တတ်ဘူး။သို့တော်လည်း ဒီဘာမြတ်စွာထက်ခါတက်ကရှိလို့သမထရဉာဏ်ကရင့်ကျက်လာပြီဆိုရင်တော့မြင်သွားတယ်မြင်တဲ့ဥရိယပြဉာဏ်ကုသွားတာပဲခဏပိစုံပန်ဆိုင်အောင်စိတ်တဲ့ခဏတိုင်းမှာယုံနာဓမ္မသင်္ခါရတရားတွေကိုမြင်ပြီးဆိုတာနဲ့ဥရိယပြဉာဏ်ရောက်ပြီအဲဥရိယပြဉာဏ်ရောက်ရင်လည်းသူ့ရှုွက်တွေကအများကြီးရှိပါတယ်နော်အဲ့ဒီအတိုင်းစနစ်တကျဆက်ပြီးရှုအောင်ဖြစ်တယ်ဒါကြောင့်ဒီစိတ်စိတ်တိတ်ကလေးတွေရဲ့အနဲ့အဓိပ္ပာယ်ကိုနည်းနည်းနားလည်ထားဖို့လိုတယ်ဒီဘက်ကဖတ်တာဒါရီရတော့သဘောပေါက်တာများပါလိမ့်နော် ုန်းကြီးဒီမှာအလေးကရုပြုပြီးပြောကျင်တဲ့ဥစ္စာကဖန်တာဝေဒနာတင်ညာစေတနာဧကဂတဇိဝိတမနတိကာရဆိုတဲ့ဒီသဗ္ဗစေတနာစေတိခုနှလုံးတော်မဟုတ်အကုသိုလ်စေတိကလေးတွေကိုနည်းနည်းနားလည်အောင်နည်းနည်းပြောကျင်တယ်။အဲဒီတော့ဒီပကင်းစေတသိက်က6လုံးဝိတဝိဇာရအိမ်မဝိတိတိဖြစ်နေတဲ့တိတိနှလုံးကိုဖြုတ်လိုက်တော့သူကဟိုကွန်ပျူတာကကုစာကူးလိုက်ရင်သူကပုံပြက်ပြက်သွားတယ်နော်။ ဝိတ္တဆိုတော့မှဝိတ္တိဖြစ်နေတယ်အဲဝိတ္တအာယုံဘောသောစိတ်ကိုတန်ပြုတ်ထားတဲ့ကိုရှေ့ကျုတင်ပေးခြင်းသဘောကြံစီခြင်းသဘောစသဖြင့်ဒါတွေကတော့စာဖတ်ကြည့်နားလည်တယ်နော်အဲဒီတော့ဒီပကင်းစရတိ6လုံးနဲ့မှာဆန္ဒလေးကတခါတည်းရနည်းနည်းရောရောနှောနှောလေးဖြစ်တတ်တယ်ဘုန်းကြီးတို့ကာမိဆန္ဒကာမိဆန္ဒဆိုလို့ရှိရင်ဘာပြောတာလဲဒီဆန္ဒစရတိကိုပြောတာတော့မဟုတ်ဘူးတဏှာလောဘကိုပဲကာမိဆန္ဒလို့သုံးတယ်ဒါကြောင့်တခါတလေကျနည်းနည်းလေး ဘာဖြစ်လို့ဒီလိုသုံးလဲလို့မေးတော့လူလန်တောင်းတမှုကရာဂနဲ့တွဲနေအဲ့ဒါကြောင့်ဒီရာဂနဲ့တွဲနေတဲ့လူလန်တောင်းတမှုကြတော့သူကရေကိုကလောဘကိုပဲကောက်ပြီးရတယ်ဒီဆန္ဒကတော့သူကအကယ်၍လောဘနဲ့စိတ်တခဏတစ်ခုအတွင်းမှာရှင်တွဲပြီးဖြစ်ခဲ့ရင်တော့သူကလောဘနောက်လိုက်ပဲလောဘတတ်မြတ်တဲ့အာယုံကိုပဲသူကလူလန်တောင်းတတယ် အကယ်၍လောဘနဲ့ရှင်တွဲပြီးမဖြစ်ဘူးဒေါသနဲ့ရှင်တွဲဖြစ်တယ်ဆိုတော့သူဒီဆန္ဒကပုံစံအဓိပ္ပာယ်တစ်မျိုးပြောင်းသွားတယ်ဒေါသဖြစ်ခြင်းတဲ့သဘောဖြစ်သွားနော်မာနနဲ့ရှင်တွဲဖြစ်တော့မာနဖြစ်ခြင်းတဲ့သဘောဒိဋ္ဌိနဲ့ရှင်တွဲဖြစ်တော့ဒိဋ္ဌိဖြစ်လို့တဲ့သဘောစသည်သူကအဲ့ရှင်တွဲတဲ့စိတ်စီတိနဲ့စွန့်ရင်နောက်လိုက်ခိုင်းတယ်အဲ့ဒါကြောင့်ဒီဘက်မှာအကုသိုလ်စတိတွေကိုနည်းနည်းလေးကြည့်စမ်းကြည့်နော်အကုသိုလ်စတိဆလေးလုံးထဲမှာဒီဘုန်းကြီးပြောချင်တာကတော့အဓိကကတော့မောဟနဲ့ဝိသိကိစ္စအကြောင်းဒိဋ္ဌိအကြောင်းလေးတွေနည်းနည်းပြောချင်တာ သို့တော့ဒီနေရာမှာတကယ်ရှုတဲ့ပုဂ္ဂိုလ်တွေကဝိတက်ကစေရနာရမနတိကာရရဒီသုံးခုကိုနည်းနည်းတစ်ခုနဲ့တစ်ခုရောထွေးနေတတ်တယ်ခွဲလို့သိမြင်ရတတ်ဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီမှာနည်းနည်းလေးအဓိပ္ပာယ်ရှင်းထားတယ်ဝိတက်သည်တံမြုပ်တရားတို့ကိုအာယုံဘောသို့ရောက်အောင်ရှေ့ရှုတင်ပေးစေရနာကဝိတက်သည်တင်ပေးအပ်သောတံမြုပ်တရားတို့ကိုအာယုံ၌ရှင်းဆက်ပေးမနတိကာရကတော့တံမြုပ်တရားတို့ကိုအာယုံဘောသို့ဖြောင်းဖြောင်းမတ်မတ်ရောက်အောင်ပြုလုပ်ပေးတယ်မောင်းနှင်ပေးတယ် ရန်ကုန်တောင်မြို့မှာကန်းတိုင်အောင်ဆရာတော်ဘုရားကတော့သူကဘာဥပမာလေးနဲ့ပေးလဲလို့မေးတော့လေးလှောတယ်လေးတစ်စင်းကိုလူ300လှော်ရင်နောက်ဆုံးကလှော်တဲ့လူကမနတိကာရနဲ့တူတယ်သူကလမ်းဥတဲ့ပြရတယ်ရှေ့လေကိုရှေ့ရောက်အောင်လဲလှော်တယ်ဥလဲတဲ့ပြရတယ်မနတိကာရကအဲ့ဒီတော့အာယုံဘောကိုဖြောင်းဖြောင်းမှတ်မှတ်စိတ်သွားအောင်တဲ့ပြနေတယ် မိမိကအာနာပါနရှုရင်အာနာပါနအာယံဘောကိုစိတ်ကလေးဖြုံးဖြုံးမှမတော့တရားအောင်ဒီမနတိကာရစေတသိက်ကလေးကတက်ပြီးဝိညာဉ်ကတော့အဲ့ဒီမနတိကာရကတက်ပြီးတဲ့ဒီအာယုံဘောကိုသူကရောက်အောင်မကြိုးစားနေတယ်တအားတွန်းတယ်ဒါပြင်စေတနာကြတော့ရောက်အောင်လည်းကြိုးစားတယ်အဲ့ဝိညာဉ်ကအလေကောင်းကထိုင်နေလူနဲ့တူတယ်အလေကောင်းကထိုင်နေလူကသူကရှိလေရောက်ဖို့ပဲသူကကြိုးစားနေရတယ်အဲ့ဒီဝိညာဉ်ကအလေကောင်းကထိုင်နေပုဂ္ဂိုလ်နဲ့တူတယ် ဘုန်းကြီးတို့ဒီစေရနာကြတော့သူကဥကထိုင်တဲ့လူနဲ့သူဥကထိုင်တဲ့လူကလေကိုရှေ့ရောက်အောင်လည်းသူကလှော်ရတယ်ဒါပြင်နဲ့ပန်းဆွတ်ဖို့လည်းသူကကြောင်းကြဆက်ရတယ်လေပြင်ဘွက်ဖြစ်ခဲ့ပေါ့နော်ပန်းအလံကိုလှမ်းပြီးကန်ညင်ဖို့လည်းသူကကြိုးစားရတယ်အဲ့ဒီပုံစံအတိုင်းပဲသူတို့မှသူတို့လုပ်ငန်းကိစ္စပြပါရလေးတွေများတယ်ရှေ့ကိုတွန်းပို့တာချင်းကတော့အတူတူကြီးပဲဘာယုံဘောကိုဖြောင်းဖြောင်းမှမှစိတ်ကြီးသွားနေအောင်စိတ်ကိုတွန်းပို့နေတာပဲတွန်းပို့တာချင်းဒူပေမဲ့လို့ လုပ်ငန်းကိစ္စလေးတွေမှာနည်းနည်းလေးကွဲတဲ့အတွက်စိတ်ရှိတဲ့စရသိသုံးလုံးဖြစ်နေရတယ်နော်နောက်တစ်ခုအဲ့ဒီမောဟအာယုံဤသဘောမှန်ကိုမသိခြင်းသဘောအာယုံကိုအတိမှားခြင်းသဘောဆိုပြီးတော့ဒီလိုပြောတယ်အဲ့ဒီမောဟအဓိပ္ပာယ်ကနည်းနည်းလေးအရေးကြီးနေတယ်အဲ့ဒီမှာဘုရားဆံမျက်နှာ228ကို220ကိုလှန်ကြည့်လိုက်ပါဒီအဓိပ္ပာယ်ကဘုန်းကြီးတို့ဒီပရိစ္ဆာသမုပ္ပါရှုတဲ့အပိုင်းမှာရော ဒီနန္တရားတွေအကုသိုလ်နန္တရားတွေရှုတဲ့အပိုင်းမှာရောအလွန်အရေးကြီးတဲ့ဆင်းရဲချက်ဖြစ်နေတယ်။ဘာပြောလဲ။ပရမတ္ထတောအဝိဇ္ဇမန္တေတုအဋ္ဌိပုရိတာတိတုဇဝတိဝိဇ္ဇမန္တေတုပိခန္ဓာတိတုနဇဝတိတိဝိဇ္ဇမောဟကိုပိဝိဇ္ဇလို့လည်းခေါ်ဆိုတယ်။သုံးဆယ်ဘုံအတွင်း၌တည်ရှိနေတဲ့သက်ရှိလောက၊တမဲ့လောက၊သက်ရှိရာဝတ္ထု သက်မဲ့အရာဝတ္ထုတွေကိုပရမတ္တသစ္စာသို့ဆက်ရောက်ဝိပဿနာတမာတိတိဉာဏ်ပညာဖြင့်ခွင့်ခြားစေပြ၍တက်ခွဲကြည့်နိုင်တဲ့ဖြင့်ယုတ်တရားအစုပုံမြတ်တာရှိတယ်နန္တရားအစုပုံမြတ်တာရှိတယ်ယုံနာအစုပုံမြတ်တာရှိတယ်သို့မဟုတ်ခန္ဓာ၅ပါးအစုပုံသို့မဟုတ်အာယနာ၁၂ပါးအစုပုံသို့မဟုတ်ဓာတ်၁၈ပါးအစုပုံမြတ်တာရှိတယ်လို့ဒီလိုသိမှဆိုရင်ဒီသိကမှန်နေတယ်ဒါကပရမတ္ထအဖြစ်ထင်ရှားရှိနေတဲ့အာယုန်လေးပဲ ပရမတ္ထအပြင်ထင်ရှားရှိနေတဲ့ဒီအာယုန်တွေကိုဒါကနာမရူပပရိစ္ဆေဒညာမယ်နော်အကြောင်းတရားအစုဘုံအကြောင်းတရားအစုဘုံများသာရှိတယ်လို့သိမှဆိုရင်လည်းဒီသိကမှန်တယ်အဲ့ဒါကတော့ပစ္စယပရိကညာမယ်နော်နောက်တစ်ခုဒီယုံနာကြောင့်ကြောတရားတွေကိုသင်္ခါရတရားလို့ခေါ်ဆိုပါတယ်ဘာဖြစ်လို့လဲသူတို့ဆံရဆံရအကြောင်းတရားတွေကပြုပြင်မှာဖြစ်ပေါ်လာရတယ်ဒီသင်္ခါရတရားတွေကဖြစ်ပြီးပြတ်တတ်တဲ့အနိစ္စတရားတို့သာဖြစ်ကြတယ် ဖြည့်ခြင်းပြခြင်းဖြင့်ဓာန်ချက်ဖြင့်အမြင့်မပြအငြင်းပန်းအနိစ္စခံရတဲ့ဒုက္ခတရားတွေသာဖြစ်ကြတယ်။မပြည့်စည်ပဲအကျေခဲအခိုင်မာနိတ္တရာအဖြစ်တည်နေတဲ့အတ္တမဟုတ်တဲ့အနတ္တတရားတို့သာဖြစ်ကြတယ်။ယွန်ရှာဆက်စုပ်ဖွယ်အတုပတရားစုတို့သာဖြစ်ကြတယ်။ဒါကြောင့်ဒီသင်္ခါရတရားတွေကိုအနိစ္စတရားတို့သာဖြစ်ကြတယ်။ဒုက္ခတရားတွေသာဖြစ်ကြတယ်။အနတ္တတရားတွေသာဖြစ်ကြတယ်။အတုပတရားတွေသာဖြစ်ကြတယ်လို့သိမယ်ဆိုရင်လည်းဒီအသိကမှန်နေတယ်နော်။ အဲ့ဒီအတိကဝိပဿနာဉာဏ်ပဲနော်သို့တော့ဒီ32ဘုံအတွင်းမှာတည်ရှိနေတဲ့လက်ရှိတမဲ့အရာဥပ္ပိတွေကိုယုံတရားအစုဘုံနာတရားအစုဘုံယုံနာအစုဘုံခန္ဓာ၅ပါးအစုဘုံအာယနာ7ပါးအစုဘုံဓာတ်17ပါးအစုဘုံအကြောင်းတရားအစုဘုံအကျိုးတရားအစုဘုံအနိစ္စတရားအစုဘုံဒုက္ခတရားအစုဘုံအနတ္တတရားအစုဘုံအတုပတရားအစုဘုံလို့သိရှိနေပါကဒီအသိကိုအသိမှသမာဓိတိဝိဇ္ဇာဉာဏ်လို့ဆိုရတော့လဲနော်အဲ့ဒီအတိုင်းမသိဘဲနဲ့ ယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတ attva ပဲလူပဲနတ်ပဲသားပဲသမီးပဲဘိုးကြီးပဲဘွားကြီးပဲရွှေပဲငွေပဲစသည်ဖြင့်ဒီလိုသိခဲ့မယ်အသက်ကောင်လက်ပြန်ကောင်ဝိညာဉ်ကောင်အတ္တကောင်စသည်ဖြင့်သိမယ်အဲဒီလိုသိမယ်ဆိုရင်နိစ္စတရားအစုပုံတွေပဲဒုက္ခတရားအစုပုံတွေပဲအတ္တတရားအစုပုံတွေပဲသုဘတရားအစုပုံတွေပဲလို့ဒီလိုသိခဲ့မယ်ဆိုရင်အဲ့ဒီအတိကကြောင်းမြန်လန်သွားတယ်နော်အဲ့ဒီလိုကြောင်းမြန်လန်နေတဲ့အတိကိုအဝိဇ္ဇာလို့ခေါ်တာ ခုတရားဟောနေတာဘယ်လိုလဲဟောဆရာတော်အဲ့ဒါမှလားမှန်လားမှန်တယ်ပြောတယ်နော်ဟောကဘယ်လိုလဲဘုန်းကြီးပဲအဲ့ဒါနင်းဘုန်းကြီးဟုတ်ပါဘူးပြောရင်ဘယ်နဲ့နည်းလက်ခံမှာမလက်မခံဘူးအဲ့ဒါဒီကကြီးတွေကံတကကတော့ကတ်မနေနဲ့အဲ့ဒါကိုသိကြရင်တော့ယုံထွက်ပြီးတော့ဟုတ်တယ်မို့လားဒီ နင်ဘုန်းကြီးမဟုတ်တာကိုနင်ဘုန်းကြီးလို့သိတော့ဒီအတိမဒီအတိမဟာသူကအခြေခံအကြောင်းရင်းပဲတန်ခါကိုလည်းပတ်ဖြစ်တာဒီအဝိဇ္ဇာကိုအခြေခံအခြေခံပြီးတော့ဘာဖြစ်လဲဆွဲလန်းမှုဖြစ်ခြင်းဖြစ်မယ်မုန်းတီးမှုဖြစ်ခြင်းဖြစ်ဟုတ်တယ်မလားဒီတော့ဒီအဝိဇ္ဇာကအခြေခံအကြောင်းရင်းဖြစ်တယ်ဒီအဝိဇ္ဇာကိုအခြေတည်ပြီးတော့နှစ်သက်နှစ်သက်မှုဖြစ်ခြင်းဖြစ်မယ်ရှင်ဖန်များစွာနှစ်သက်တာကိုတော့ဆွဲလန်းတယ်လို့ခေါ်တာပါဥပါဒံပဲနော် ကာမှုပါဒံလို့ခေါ်ပါတယ်အဲဒီတော့ဒီလိုအဝိဇ္ဇာကိုမိမိတို့ကမတိုက်ဖြစ်နိုင်ဘူးဆိုရင်တော့ပြဿနာတော်ရှုပ်ပြီနော်ဒီချိန်မှာယဟန်ကြီးတစ်ပတ်ပေါ့နော်ယဟန်တော်ကြီးတစ်ပတ်ကမြတ်စွာဘုရားတန်ချင့်ကပ်ပြီးတော့ဆရာထားတယ်မြတ်စွာဘုရားအဝိဇ္ဇာအဝိဇ္ဇာလို့လည်းဆိုနေပါတယ်ဘယ်မြန်သောအတိုင်းအတာပမာဏဖြင့်အဝိဇ္ဇာတို့ရောက်ရှိနေတဲ့ပုဂ္ဂိုလ်ကိုခေါ်ဆိုပါတယ်လို့မေးတယ်ဘုရားရှင်ကဤကဒုက္ခသစ္စာလို့မသိဘူး ဤကသမုဒိယသစ္စာလို့မတည်ဘူးဤကនិရောဓသစ္စာလို့မတည်ဘူးဤကនិရောဓနိဗ္ဗာန်ဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြခြင်းစဉ်မက္ကသစ္စာလို့မတည်ဘူးဒီလိုမသိမှုကိုပဲဝိဇ္ဇာလို့ခေါ်တဲ့အဲ့အဝိဇ္ဇာရှိနေတဲ့ပုဂ္ဂိုလ်ဟာအဝိဇ္ဇာသို့ဆက်ရောက်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုပြီးဒီလိုရှင်းထားတယ်ဒီသစ္စာလေးပါးကိုမသိခြင်းဒီပါလေဝိဇ္ဇာပဲနော်မောဟပဲဒီမောဟရှိနေတော့ မောဟတရားရဲ့အခြေခံအကြောင်းရင်းကြောင့်ယောက်ျားလိုသိကြရင်ယောက်ျားဘုံမှာတွေ့တတ်တတ်မဲ့မှုဖြစ်ခြင်းဖြစ်မယ်။မုန်းတိမှုဖြစ်ခြင်းလည်းဖြစ်မယ်။အမျိုးသမီးလိုသိကြရင်အမျိုးသမီးဘုံမှာတွေ့တတ်တတ်မဲ့မှုဖြစ်ခြင်းလည်းဖြစ်မယ်။မုန်းတိမှုဖြစ်ခြင်းလည်းဖြစ်မယ်။ဒီသဘောတရားတွေကအခြေခံတယ်။သားလိုသိတယ်၊သမီးလိုသိတယ်။ဒီအသိတွေဟာတရားတွေကိုမျက်လှည့်လုပ်ပေးနေတာနော်။သူတို့ကမျက်လှည့်လုပ်နေတဲ့အတွက် မိမိတို့မှာအတိမှားတဲ့ level မှာနေရတဲ့အခါကျတော့ဒီကိလေသာတွေကလွတ်မြောက်ပါမလားမလွတ်မြောက်နိုင်ဘူးနော်ဒါကြောင့်နောက်တစ်ခုပြဿနာရှုပ်တာကတော့အတ္တပဲညကလည်းနည်းနည်းပါးပါးတော့ပြောခဲ့တယ်နော်ဒီဘုန်းကြီးတို့မဟာသရိပရဏသုတ်တံကိုဖွင့်ဆိုနေတဲ့ဝိဇိမဏိကဒီကဒီကဏိကဒီကတို့မှာဒီအတ္တနှမျိုးဖွင့်ဆိုထားပါတယ်နော်လောကဝဟာရအတ္တဆို လူတို့ခေါ်သုံးဆွဲနေတဲ့အတိုင်းလိုက်ပြီးခေါ်သုံးဆွဲတဲ့အတ္တဆွဲဒါကတစ်မျိုးလောကသမညာအတ္တဆွဲလို့လည်းခေါ်တယ်သာသနာ့ဘအယူဆရှိတဲ့မိစ္ဆာဒိဋ္ဌိယူဝါဒရှိသူတို့ကျမ်းဆက်ထားတဲ့အတ္တဒိဋ္ဌိဆွဲကလည်းရှိတယ်အဲဒါလောကသမညာအတ္တဆွဲနဲ့အတ္တဒိဋ္ဌိဆွဲဆိုပြီးအတ္တအဆွဲဘယ်နှမျိုးရှိလဲနှမျိုးရှိတယ်လောကဝဟာရအတ္တဆွဲလောကသမညာအတ္တဆွဲဆိုတာကတော့ သက်ရှိအရာဝတ္ထုတွေကိုယောက်ျားမိမပုဂ္ဂိုလ်တ attva လူနာပြမကျွမ်းနာတိရိစ္ဆာန်စသည်ဖြင့်ဆွဲယူမှုသက်မဲ့အရာဝတ္ထုတို့ကိုလည်းရွှေငွေလေယာအိုးအိမ်သစ်ပင်ရေမြေတော်တော်စသည်ဖြင့်ဆွဲယူမှုအဲ့တော့ဒီလိုဆွဲယူလိုက်တဲ့အတွက်ကြောင့်ဘာဖြစ်လဲဆိုတော့နောက်ကနောက်ထပ်ကသူကအာကြီးတဲ့သနာကြီးကနောက်ကကပ်ပါလားနော်ဒီလိုမှားရင်းနေတဲ့ဒီလက်ရှိတဲ့မဲ့တ attva တွေကို တက်ရှိတဘာတဘာတွေဆိုကြစို့နော်ယောက်ျားမိမပုဂ္ဂိုလ်တ attva လူနာပြမစသည်ဖြင့်သိခဲ့ရင်ဒီအတိကအတိမအဝိဇ္ဇာယောက်ျားမိမပုဂ္ဂိုလ်တ attva တကယ်ရှိပါတယ်လို့ဆွဲလန်းယုံကြည်ခဲ့ရင်အဲ့ဒီယုံကြည်ချက်ကဒိဋ္ဌိပဲဒီလောဘနဲ့အဲမောဟနဲ့ဒိဋ္ဌိလေးကိုနည်းနည်းကွယ်ကွယ်ပြည့်ပြည့်နားလည်တတ်ဖို့လိုတယ်နော်ယုံကြည်ချက်ကမှားယွင်းတဲ့ယုံကြည်ချက်ကဒိဋ္ဌိမှားယွင်းတဲ့အတိကမောဟ အဝိဇ္ဇာလို့လည်းခေါ်တယ်ဒီမောဟကိုနော်နောက်တစ်ခုဗိဒ္ဓယုံနာနေကိုသိသိနိုင်တဲ့ကဗိဒ္ဓသက်ရှိလောကသို့ဝိပဿနာဉာဏ်ကိုဆင်းလို့ကြည့်ပါဗိဒ္ဓသက်ရှိတ attva တို့ဟူဒီမာလီယုံတရားစုဘုံနန္တရားစုဘုံယုံနာအစုဘုံအကြောင်းတရားစုဘုံအကျိုးတရားစုဘုံအနိစ္စအနိစ္စတရားစုဘုံဒုက္ခတရားစုဘုံအနတ္တတရားစုဘုံအတုပတရားအစုဘုံနေတာဖြစ်တယ်။သမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်ရဲ့မျက်မှောက်ထွန်းဖောက်သိကံသိမြင်နိုင်ပါတယ်နော်။ အဲ့တော့ဒီဗိဓိတသမဲ့လောကကိုဝိပဿနာဉာဏ်ဖြင့်သိလို့ကြည်ပါယင်ဗိဓိတသမဲ့အရာဝတ္ထုနဲ့ရွှေငွေနဲ့တည်ရှိသောဓာတိလေးပါးကိုဉာဏ်ဖြင့်ဆက်ရှုပါယုတ်ကလအမှုံများကိုသာတွေ့ရှိမည်ဖြစ်သည်ယင်ယုတ်ကလတို့မှယုတ်ကလတစ်ခုအတွင်းနဲ့တည်ရှိသောဒီဇောတဥတုကြောင့်စင်ငယ်စင်ငယ်ရှင်းနေတော့ဆက်ဆက်လျက်အထက်ထက်ဖြစ်နေသောဥရဇဩဇာဓမ္မကယုတ်တို့နှင့်ယံခအတံပါသောဥရဇတတ္တနဝကကလယုတ်တို့သာဖြစ်တယ် ဒါကြောင့်ဒီသက်မဲ့အရာဝတ္ထုတို့ကိုဥရုဇဩဇာထမကကလအယုတ်တရားအစုပုံပဲလို့ဒီလိုသိခဲ့သို့မဟုတ်အတန်ပါခဲ့တော့ဥရုဇတတ္တနမကကလယုတ်တရားအစုပုံတွေပဲလို့သိတယ်အဲ့ဒီလိုသိခဲ့ရင်ဒီသိဟာလည်းမှန်နေတယ်ဒါပေမဲ့ရွှေငွေပဲလို့တကယ်သိခဲ့မယ်ဆိုရင်ဒီသိကမှားနေတယ်ဒါအဝိဇ္ဇာမောဟနော်နောက်တစ်ခုကရွှေငွေပဲလို့တကယ်ယုံကြည်ခဲ့မယ်ဆိုရင်တော့ဘာဖြစ်လဲ အဲ့ဒါကဒိဋ္ဌိဖြစ်သွားတယ်နော်တကယ်ယုံကြည်ခဲ့ဒီကကြီးတွေဒီကကြီးတွေစဉ်းစားကြည့်အဲ့ဒီနေမှာကိုကအမြဲတမ်းနေသလားမနေဘူးအမြဲနေနေတာနော်ဒါရွှေမုတ်ပါဘူးလို့ပြောရင်ပဲလက်ခံဖို့ကတော်တော်လေးခက်ခဲဒါကယောက်ျားမဟုတ်ဘူးဒါကမိန်းမမဟုတ်ဘူးဒါကနှင်းသားမဟုတ်ဘူးဒါကနေသမီးမဟုတ်ဘူးသွားပြောကြည့်လက်ခံဖို့ကအမြဲတမ်းခက်ခဲတယ်ဒါကြောင့်မိမိတို့နေ့စဉ်ပြည့်စမ်းနေတဲ့နေရာကဘယ်နေမှာနေတယ် နောက်ပိုင်းမှာတော့ဘုန်းကြီးရေးထားပါတယ်နည်းနည်းလေးကြိုပြောချင်တာကတော့ရေတဲ့ကိုစားထည့်လိုက်စားကများရဲ့ရေကနေရင်အငံကများသွားတယ်စားကနေတဲ့ရေကများတယ်ဆိုရင်လည်းအငံကပေါ့သွားတယ်သူကစားနေရေနဲ့ပြောတယ်နော်တစ်ခုကယောကုသိုလ်နဲ့အကုသိုလ်ကနေ့စဉ်ယောနေယောနေတဲ့အထက်မှာလေလေတစည်းပေါ်မှာအမတန်လေးလံနေတဲ့ကြောက်ခဲတွေကိုအများကြီးအပြစ်ထည့်လိုက်ရင်ဒီလေကမဖြစ်သွားဘူးနော် ရုပ်သွားမှာဝါကောင်းကြီးအများကြီးထဲလိုက်ရင်တော့ရှိကဟောသွားသွားလို့ရအဲ့ဒီသဘောပဲတန်တာကြီးမှကြည်လိုက်တော့အကုသိုလ်ကလေးတဲ့အရာဝတ္ထုကြောက်ခဲစီနဲ့တူတယ်သံတုံးပံခဲစီနဲ့တူတယ်ကုသိုလ်တရားတွေကတော့ပေါ်ပါတဲ့ဝါကွမ်းနေနဲ့တူတယ်အကုသိုလ်နဲ့ကုသိုလ်နှစ်ခုနှိုင်းရှင်လိုက်တဲ့အချိန်ခါမှာအကုသိုလ်ကများနေပြီဆိုရင်တော့ဒီလေးကြီးကမြို့ကိုမလွယ်မြို့ကိုမလေးစားဘူးလား အဲ့လိုသိကြဖို့ကောနော်နေ့စဉ်နေ့စဉ်မိမိတို့ကကုသိုလ်တရားကိုစီးပူနေသလားအကုသိုလ်တရားတွေကိုစီးပူနေသလားဆိုတာကိုကြက်ကြက်နဲ့မိမိကိုယ်ကိုမိမိအမြဲတမ်းဆန်းစစ်ဖို့လိုတယ်အကယ်၍ဒီလိုမဆန်းစစ်ဖဲနဲ့အမှုမဲ့အမှတ်မဲ့ရေခဲ့မယ်ဆိုရင်တော့ဘွားတစ်ချက်မှပရင်းကများနေမလဲကြောက်ခဲတွေများနေမယ်ကြောက်ခဲတွေများနေရင်တော့ဘာဖြစ်တော့မလဲရုပ်တော့မယ်တသိကြတယ်တသိကြဖို့ကောင်းနော် အသိဉာဏ်စီတုံးလေးကိုမိမိတို့ကကျိုးစားထားဖို့လိုတယ်။ဒါကဒီအတ္တဒိဋ္ဌိဆွဲကိုပြန်ကြည့်လိုက်ရင်လေပရမအတ္တဒိဋ္ဌိဆွဲဇီဝအတ္တဒိဋ္ဌိဆွဲဆိုပြီးအကျဉ်းစားအဖြစ်နှစ်ခုရှိပါတယ်။ပရမအတ္တဒိဋ္ဌိဆွဲဆိုတာကတော့ဘုန်းကြီးတို့ဘုရားဘာသာမှာတော့မရှိပါဘူးသို့တော်လည်းသာသနာ့ဘအယူဆရှိတဲ့ပုဂ္ဂိုလ်တော်ခမည်းများကမှာကတော့ဖန်ဆင်းရှင်ဆိုတာရှိတယ်သို့တော်ဒီအယူဆဝါဒကဒီနိဝါဒက အခြေခံခဲ့တာပါပဲဟိန္ဒူဝါဒမှာလည်းမဟာဗျမကဖန်ဆင်းတယ်လို့လက်ခံတယ်ခရိယံဘာသာမှာလည်းဂေါ့ခေါ်တဲ့နော်သာဝရဘုရားကဖန်ဆင်းတယ်လို့လက်ခံတယ်မွတ်စလင်ဘာသာမှာလည်းအာလာရှင်မြတ်ခိုရာရှင်မြတ်ကဖန်ဆင်းတယ်ဆိုပြီးသူတို့ဒီလိုလက်ခံကြတယ်ပြီးတော့ဒီအယူဝါဒကဒီဗုဒ္ဓဘာသာနဲ့နောက်ပိုင်းမှာအထူးသဖြင့်မဟာယာနတွေနဲ့ရောထွေးသွားပုံရတယ်ရောထွေးသွားလိုက်တဲ့အခါကျတော့သူတို့ဟိုမှာ မာယာနဲ့လောကကြတော့ဘာလဲအမိတာဘာဆိုတဲ့ဘုရားကြီးတစ်ခုရှိတယ်။နောက်ပြီးဝလင်ဆိုပြီးသူတို့သတ်မှတ်တယ်။အဲဒီအမိတာဘာဘုရားကဒီပြီးဝလင်မှာရှိတယ်။အဲဒီအမိတာဘာဘုရားကဖန်ဆင်းလိုက်တဲ့ဆင်လွတ်လိုက်တဲ့အတွက်ကိုကောရမဘုရားတို့ဘာလို့ဒီတရားတွေကလူလောကမှာလာပြီးပွင့်ရတဲ့စသဖြင့်သူတို့ကဒီလိုအယူရှိပြန်။နည်းနည်းလေးဒီမဟာယာနအိန္ဒိယဟာကဘုန်းကြီးတို့ဟိန္ဒူခုနကဖန်ဆင်းရှင်ဝါဒတွေနဲ့နည်းနည်းရောထွေးသွားတဲ့ ခုဒီဘုန်းကြီးတို့ဒီထေရဝါဒမှာတော့အဲ့ဒီဖန်ဆင်းခြင်းဆိုတာမရှိနော်ဖန်ဆင်းခြင်းဆိုတာမရှိတော့ရှိတယ်လို့ယူခဲ့ရင်တော့ပရမအတ္တဒိဋ္ဌိဆိုတဲ့မျိုးဖြစ်နေတယ်နော်ဇီဝအတ္တဆိုတာကတော့ခုဖန်ဆင်းခဲ့တဲ့ရဝါဒီအလုံးထဲမှာမပြည့်စည်ပဲအခြေခဲအခိုင်မာနိဒရာအဖြစ်ဒီလေအတ္တကောင်လေးရှိတယ်လို့ဒီလိုယုံကြည်ယူဆတဲ့အစွဲပဲနော်အဲ့တော့ပရမအတ္တဆိုတဲ့ဒီဇီဝအတ္တဆိုဆိုပြီးတော့အတ္တဆိုနှစ်မျိုးတော့ရှိတယ် သို့တော့မင်းညကဘုန်းကြီးပြောခဲ့တယ်လို့ပဲဘုန်းကြီးတို့ဒီမြန်မာတွေမှာလဲသူကအသက်ကောင်လိမ့်ကောင်ကဝိညာဉ်ကောင်အတ္တကောင်ဆိုပြီးဒီလိုအစွဲလန်းတွေကဒီစိတ်တစ်ပိုင်းအဖြစ်ရောထွေးတော့ဒီတတ်ပါတယ်နော်လိမ့်ပြန်လွင့်သွားတယ်ဘာဖြစ်တယ်ညာဖြစ်တယ်ပေါ့လေဒီလိုအသုံးနှုန်းတွေရှိနေကြတယ်နော်ဒါကြောင့်အဲ့ဒီအကုသိုလ်တရားတွေကိုမိမိတို့ကနိုင်အောင်နှိကွက်ဖို့တော့လိုတယ်အဲ့ဒီတော့ဒေါသအုပ်စုအကုသိုလ်တရားတွေ ဒေါသကစိတ်ခက်ထန်ကြံတန်းခြင်းသဘောဖြစ်စည်းလိုခြင်းသဘောဣဒ္ဓသူတော်ဘာ၏စည်းစိမ်ဂုံသိမ်းချမ်းသာကိုမျိုးစုမြောင်းဆောင်မြောင်းမျိုးစုစောင်းမြောင်းခြင်းသဘောကိုယ်တည်းသာမနာလိုခြင်းသဘောမစ္စရိယမိမိစည်းစိမ်ကိုလျှို့ဝှက်ခြင်းသဘောမိမိစည်းစိမ်ကိုအထိမခံနိုင်ခြင်းသဘောဝန်တိုခြင်းသဘောကိုယ်ကိုယ်စပြုခဲ့ပြီးကျင့်ခဲ့ပြီးတော့မကောင်းမှုအကုသိုလ်နှင့်ဒုစရိုက်တရားတို့ကိုပြုခဲ့မိကျင့်ခဲ့မိ၍နှောင်တတ်တဲ့ပူပန်ခြင်းသဘော မပြုလိုက်မည်မကျင့်လိုက်မည်သောကောင်းမှုကုသိုလ်နှင့်သူစိတ်တရားတို့ကိုမပြုလိုက်ရမကျင့်လိုက်ရ၍အနောက်တတ်တို့ကပူပန်ခြင်းသဘောအဲ့ဒီလောဘနဲ့ဒေါသကနေ့စဉ်ဘုန်းကြီးတို့ခန္ဓာအိမ်မှာနေရာအများကြီးမယူလားယူနေတယ်ဒီနယ်မှာမိမိတို့ကဒါတွေကိုကုသိုလ်ပဲဒါတွေကိုအကုသိုလ်ပဲဒီလိုခွဲခြားသိဖို့တော့လိုတယ်ခွဲခြားသိကြရင်ဘာဖြစ်တယ်မိမိကစွမ်းအားရှိကြရင်အကုသိုလ်ကိုတတ်နေတော့ရှောင်လို့ရတယ်ကုသိုလ်ကိုများစွာသိဖို့လို့ရတယ် ဒီစိတ်ထားလေးတွေကငါမှမတော်ဘူးဒီစိတ်ထားတွေကငါမရှိသင့်တဲ့စိတ်ထားတွေဆိုတော့မိမိကနားလည်ထားဖို့လိုတယ်နော်သူကနေ့စဉ်နေ့စဉ်မိမိတို့ကဒီအိမ်တော်ကြီးလောကမှာနေထိုင်နေနေထိုင်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်တော့နေ့စဉ်နေ့စဉ်တို့ဟာဘာတွေလုပ်နေတယ်ဆိုတာကိုမိမိကိုယ်ကိုမိမိပြန်ပြီးတော့အကဲခတ်တတ်ဖို့လိုပါတယ်နော်ဒါကြောင့်ဘုရားရှင်လက်ထက်ကပုဂ္ဂိုလ်တွေကတော့လက်ရွေးစဉ်တွေဖြစ်တယ်ဘုန်းကြီးတို့ ဆိုကြပါစို့အယောဂရဇတ်တို့ဟာရိမလဇတ်တို့စတဲ့ထိုလိုဇတ်တော်ဒီမှာဘုရားအလုံးတောထွက်တော်မူခဲ့ရင်နောက်လိုက်ပရိသတ်ဒီ9တော်9ပြည်တော်သောတိုင်းသူပြည်သားတွေနဲ့ကမိတွေတောထွက်ပြီးသွားကြတယ်အဲ့ဒီပရိသတ်ဒီကနောက်ပိုင်းဒီဘုရားပွင့်လာတဲ့အချိန်ခါမှာသာဝတိတို့စေတုံတို့မှာနဲ့သာဝတိတို့ရာဇဂျိုတို့မှာသူကအသက်ဖြစ်ပြီးကြတယ်ဘာဖြစ်လို့လဲသူတို့ စီးပုခဲ့တဲ့ပါရမီအရှိန်အဝါတွေကအားကောင်းတော့အသိဆောင်ဆိုင်နေတဲ့ဘုံမာဂျပန်တွေလိုဖြစ်နေတယ်။နေအောင်ကြီးကိုမျှော်နေတဲ့ဘုံမာဂျပန်တွေလိုဖြစ်နေတယ်။ဘုရားရှင်ပွင့်လာတဲ့အချိန်ကကြတော့သူတို့ဘာလုပ်ကြလဲ။သူတို့ပြုစုပြောထောင်ခဲ့တဲ့ကံတွေကသူတို့ကိုရေကန်အသင့်ကြာအသင့်ဖြစ်အောင်ဖန်တီးပေးထားတယ်။သူတို့မှာနန္ဒရာမလွတ်မြောက်လို့တဲ့ဥတည်ချက်ဖြင့်ကံကြီးကိုစီးပူးခဲ့တဲ့အတွက် ဘုရားအလောင်းတော်နဲ့အတူကံဒီကိုစီးပူကြခဲ့ကြတဲ့အတွက်ဘာဖြစ်လဲသန္တရာမှာလွတ်ကျင်တဲ့စိတ်တွေကအာမြန်နေတယ်သန္တရာတဲမှာပျော်မွေ့လိုတဲ့စိတ်ဓာတ်တွေကအလွန်လက်ပါနေလက်ပါနေတော့ဘာဖြစ်လဲမနေ့မိုးလင်းလာပြီခါစောစောထပြီးတော့ဘုရားမူရှိတဲ့သံဃာကိုဆွန့်လှူဖို့ဆွန့်နေဆွမ်းအားရှိသလောက်ပြုပြင်ကြ ပြုပြင်ဖို့ရန်လည်းတို့အဓိကကံကဖန်တီးပေးထားတော့အိမ်မှာအစင်သိရှိနေကြပါတယ်နော်ရှိနေကြတော့ထပြုပြင်ပြီးရင်မလုပ်ကြတယ်ဘုရားဘုရားမှုရှိတဲ့ တရားမှုရှိတဲ့တန်ဃာတော်များကြွလာပြီဆိုရင်ဆွမ်းလောင်းကြတယ်။ဒါဆွမ်းအားရှိတော့ကိုနှစ်ထိုက်တယ်တော့ဆွမ်းလောင်းပြီးတဲ့အခါမှာကျန်ဒီဓာလေးကိုစားကြ။စားပြီးတဲ့အမျိုးသမီးတွေကပန်းစင်ပြီးလက်ဆွဲပြီးတော့ရေတွင်ကြောင်းသွားတယ်။ရေတွင်ကြောင်းတိုင်းမှာကဓမ္မယုံကြီးတော်ကမြင်နေရှိပါတယ်နော်။တချို့ဓမ္မယုံကြီးမှာဘုရားရှင်ကိုယ်တော်တိုင်လာပြီးတရားဟောတယ်။တချို့ဓမ္မယုံကြီးမှာရှင်သာရိပုတ္တရာရှင်မမောက္ကလအစရှိတဲ့ဓမ္မဂရိကအကျော်မော်တွေကဟောကြပါတယ် တချို့ဓမ္မယုံတွေကြတော့တရားအထုတ်ကြတယ်။ဒါပြီးနဲ့ခုခေတ်ဒီတွန်ကြောင်းတွေကိုဘုန်းကြီးကြည်စံကြည့်တော့အဲ့ဒီဣရိယာမဖြစ်ဖြစ်နေတော့နောက်ကျောမှာယူရီးယားဘက်ကအမျိုးသမီးတယောက်ကဘုံမှန်ကြီးမပုံရပါတယ်သူကမက်ဒီတေးရှင်းစင်တာတစ်ခုသူကတည်ထောင်ထားတယ်သူတို့အဆိုကတော့သူတို့ကမက်ဒီတေးရှင်းစင်တာတည်ထောင်ထားတဲ့ဝန်ဟာလည်းတစ်ချိန်ကဇေတွန်ကျောင်းတိုင်ရဲ့ဧရိယာပဲလို့သူသူဆက်တဲ့အကြောင်းလို့ပြောပါတယ်ဇေတွန်ကျောင်းတိုင်ကစာရကတော့တော်တော်လေးကျေပြန့်တယ် အဲ့မှာဓမ္မယုံတွေရှိတော့ဒီဓမ္မယုံတွေထဲမှာတချို့ကတရားအထုတ်ခြင်းတဲ့ပုဂ္ဂိုလ်ကဓမ္မယုံတွေမှာဝင်အထုတ်တယ်တရားနာခြင်းတဲ့ပုဂ္ဂိုလ်ကဆရာဓမ္မယုံတွေမှာသွားတော့ပြီးတရားနာကြညနေကျမှဒီမျိုးသမီးတွေကပြန်သွားအမျိုးသမီးတွေအိမ်ပြန်ရောက်ထွက်တဲ့အမျိုးသားတွေကတခါပန်းစီမီလဲဆွဲပြီးတော့ထွက်လာတတ်တယ်ဆိုတော့ကြောင့်တညာလုံးကြောင့်မှနေတဲ့တရားနာတဲ့တရားအထုတ်တယ်။ဒါလည်းကောင်းလားမကောင်းလား အဲ့ဒါပဲကန္တကမြင်းကကတ်နေတော့ထွက်လို့ကမရဖြစ်နေဟုတ်တယ်မလားဒီတော့အဲ့ဒီနီးနဲ့အထုတ်လိုက်တော့ဒီခါနေသူတို့ရဲ့ဣန္ဒြေတွေကရင့်ကျက်လာတော့ပြီးလက်တွေ့သိနေတာကိုသံဃာဘယ်လိုအထုတ်ရလဲလက်တွေ့သိနေဝိပဿနာဘယ်လိုအထုတ်ရလဲလက်တွေ့သိနေလက်တွေ့သိပြီးတော့မသိရင်လည်းဒီတရားသွားတာသိလာအဲ့ဒီနီးစနစ်ဖြင့်လေ့ကျင့်လိုက်တာတခါတည်း ဒီပရိသတ်တွေမှာအိန္ဒိယတွေကရင့်ကျက်ပြီးသောတပတိမညံဘုံညာဆိုင်လောက်ပြီးသောမဟုတ်တက္ကရာဂမိမညံဘုံညာသောမဟုတ်အနာဂမိမညံဘုံညာဆိုင်လောက်ပြီးဆိုတော့ပြီးရင်ဘုရားရှင်ကတရားတစ်ပုဒ်ကိုဟောပြလိုက်ဒီတရားတစ်ပုဒ်ကိုနာရင်ဖြင့်သူတို့ဝိပဿနာရှုပ်ွက်တွေကိုစိတ္တကြရှုနိုင်တော့သောတပန်ကြီးအများကြီးဖြစ်သွားတယ်တက္ကရာဂန်ကြီးအများကြီးဖြစ်သွားတယ်အနာဂန်ကြီးအများကြီးဖြစ်သွားတယ်ထိုခေတ်ထိုအချိန်ကဘုရားပွင့်တဲ့အချိန်ကမှာဒီကောသလတိုင်း ခြုံပြောရင်တော့လူဦးရေလမ်း80လောက်ရှိတယ်လို့ဆိုပါတယ်ဒါဖြစ်နိုင်တဲ့အလားအလာရှိပါတယ်ဒီနေ့လူဦးရေနဲ့ကြည့်လိုက်နော်လမ်း80မှာလမ်းပေါင်း90ကျော်ကအကုန်လုံးအရိယာတော်ကုန်ဖြစ်ကုန်ဘယ်လိုကောင်းလဲနော်သံပေါင်း90ကျော်မှနောက်9တန်းလောက်ကတော့ပုရုဇဉ်ဗုဒ္ဓဘာသာဝင်ကြီးဖြစ်နေကြတယ်။15တန်းလောက်ကျန်တဲ့9တန်းလောက်ပဲသာသနာ့ဘအယူဆရှိတဲ့ပုဂ္ဂိုလ်တွေရှိကြပါ လားတူပဲရာဇကြုံမြို့ကိုကြည့်လိုက်တယ်ဒီပုံစံတိုင်းပဲ။တန်ပေါင်း90ကျော်လောက်ကအရိယာတော်ကောင်းကြီးဖြစ်ကုန်ကြတယ်။ဒါဟာဘာဖြစ်လို့လဲလို့မေးတော့သန္တရာဝတ်မှလွတ်မြောက်ခြင်းတဲ့ဥတည်ချက်ဖြင့်ပါရမီတွေကိုဖြစ်ခဲ့တဲ့အတွက်ဒီပါရမီတွေကလုံးစုံပေးလိုက်တော့သူတို့ကရေကန်အသစ်ကြာအသစ်ဆောင်ဆိုင်နေကြတယ်။နေရောင်ကြီးကိုမျောနေတဲ့ရုံးမှကြာတယ်လို့တရားယရဏကြီးဟူသောနေရောင်ကြီးပချမ်းလိုက်တဲ့သူတို့ကအကုန်လုံးပွင့်လာတဲ့ကြပန်းကြီးဖြစ်နေတယ် ဒါကြောင့်မိမိတို့မှာလုံခြုံတဲ့စနစ်တကျသာကြင်ကြံကြုတ်ကိုပွားများအထုတ်နိုင်ပါစေသူတို့ကဲ့သို့မဖြစ်ဘူးလို့တော့မပြောနိုင်ပါဘူးဖြစ်နိုင်တဲ့အလားအလာတော့ရှိတယ်။သို့တော့မိမိတို့ကလက်တွေသူတို့လိုကျင့်ဖို့တော့လိုနေတယ်နော်။အဲ့ဒီလိုမကျင့်နိုင်ခဲ့ရင်တော့ဒီအကုသိုလ်နေတဲ့မှာပဲမိမိတို့ကလက်တွေအများအားဖြင့်ရှင်ကြရမှာဖြစ်တယ်။ရှင်ရှင်နေခဲ့လို့ရှိရင်ခုနကဒီကဏိကာလမှာကုသိုလ်နဲ့အကုသိုလ်နှစ်ခုရောထွေးလိုက်တဲ့အခါညာရက များသောအားဖြင့်တော့အကျိုးပေးတာပဲဘုန်းကြီးတို့အရိယာမဟုတ်တဲ့သူတော်ကောင်းတွေမှာဆိုရင်တော့ဘုန်းကြီးတို့ဥပမာလေးတစ်ခုပေးထားတာကတော့နွားတွေတော်တော်ခမ်းများများကိုခက်ချင်းချင်းနွားခြံထဲမှာစုပြုံပြီးညအခါလောင်ထားတယ်။မနေ့မိုးလွတ်လို့ဖွင့်ထုတ်လိုက်ရင်တော့ဘာဖြစ်လဲ။အကောင်မောင်းတန်နေတဲ့နွားတွေကတိုးဝှေ့ပြီးတော့ရှေ့ကနေအရင်ထွက်လာ။အဲ့ဒီပုံစံအတိုင်းပဲ မိမိတို့ထူထောင်ထားတဲ့ကံဒီတဲ့ကဘယ်ကံကအကောင်းလဲအကောင်းတဲ့ကံကတိုးဝှေ့ပြီးအရင်ထွက်လာတာပဲအရင်ကောင်းပြူလာတာပဲအဲ့ဒီကံဘာမှမတတ်နိုင်ဘာဖြစ်လို့မတတ်နိုင်လဲဒီနဲ့ပုံကိုယ်ဒီကကြီးတွေနည်းနည်းမြင်မှုကြမှာပါဘာမှကောင်းကောင်းအမှတ်မရတော့ဘူးမျောနေနော်အဲ့ဒီအချိန်ကမှစိတ်တက်ကြီးကတိတ်အပြော့အပြော့နေတဲ့အချိန်ကမှဒီကံကြီးကထင်လာပြီးကိုလောက်ခဲ့တဲ့ကံကြီးကဒီလူရဲ့ဖြစ်လာ လူရဖြစ်လာတဲ့အချိန်ခါမှာအဲ့ဒီကံကိုတွန်းလှန်နိုင်တဲ့စွမ်းအားကမရှိဘူး။ဘာဖြစ်လို့လဲကြိုတင်ပြင်ဆင်ထားမှုကလည်းမရှိဘူး။ကြိုကြိုတင်ပြင်ဆင်ထားမှုမရှိတဲ့အတွက်ဒီကံတွေကတွန်းချလိုက်လို့ရောက်ထဲကျသွားခဲ့ရင်ပြန်တက်ဖို့ဆိုတာကတော်တော်လေးခက်ခဲပါဘလောက်အထိခက်ခဲတယ်ဆိုတာနဲ့ပတ်သက်လို့သဘောပေါက်အောင်ဘုန်းကြီးနည်းနည်းပြောပါနော်။ညာသောအဖြစ်ဒီအကုသိုလ်ကံတွေကိုလူကျူးတဲ့အချိန်ခါမှာ တဏိဓာဘကစေရနာခေါ်တဲ့နော်တကယ်တမ်းလွန်ကျူးနေတဲ့အခြေခံမှာဖြစ်ပေါ်နေတဲ့အကုသိုလ်စိတ်စေရနာကြီးကပဲရောက်အောင်ဖြစ်ချအဲ့ဒီစေရနာတွေကဘောတခုမှလွန်ကျူးထားတာကသိများကြရင်တော့သူတို့ရဲ့စွန့်ရင်မကုံမချင်းကအပေကလွတ်ဖို့မရဲကလွတ်ဖို့တော်လေးခက်လွတ်လာပြန်ပြီထားညာတော့အပြင်ငရဲကြီးကလွတ်ခဲ့ရင်ငရဲကလေးရောက်ငရဲကလေးကလွတ်ခဲ့တော့ပိဋကဘောရောက်ကြပိဋကဘောကလွတ်ခဲ့ရင်တိရစ္ဆာန်ဘောရောက် တိရိစ္ဆာန်ဘဝမှာတိရိစ္ဆာန်တွေဘာတွေလုပ်နေတယ်ဘုန်းကြီးတို့မြင်ရပါတယ်နော်ဘာတွေလုပ်နေကြသူတို့မှနေ့စဉ်စားတာရဲ့စားတာရဲ့အိတ်ထာရဲ့ကာမဂုဏ်ခံစားတာရဲ့ဒါပဲရှိတယ်ပြီးတော့စားတာကဘာတွေစားတယ်ပြန်ကြည့်လိုက်ပြန်တော့လေသူများတက်ကြီးဆက်ဖြတ်စားနေတာကများတယ်နိုင်ငံစားတော့ကဒီအကုသိုလ်ကံကြီးကတကသူတို့မရေရောက်အောင်ပြန်ဖို့ပြန်တယ်ငရဲကြီးကလွတ်တော့ငရဲကလေးငရဲလေးကလွတ်တော့ပြိတာ ဗိဓာကလွတ်ပြန်တော့လေဒါကတိရိစ္ဆာန်ဘဝပြန်ရောက်ပြန်ဒါကတိရိစ္ဆာန်ဘဝမှာထပ်ပြီးဒီအကုသိုလ်တွေစုဆောင်းပြန်တယ်ဒါကငရဲပြန်ရောက်ပြန်အဲ့ဒီနည်းနဲ့ခြားခြားလည်နေတဲ့အခါကျတော့တွတ်ပါအောင်မှာအမှန်တန်ခက်ခဲတယ်ဒါကြောင့်မြတ်စွာဘုရားကအလွန်ခက်ခဲတဲ့အကြောင်းကိုဟောထားတဲ့သုတ်တန်ကြီးတော်များများရှိပါတယ်အဲ့ဒီသုတ်တန်ကြီးလည်းဘုန်းကြီးနောက်ပိုင်းမှာထည့်ထားပါတယ်နော်ဒါကြောင့်မိမိတို့အသိဉာဏ်ရှိတဲ့ကလေးတွေမှာဒီလိုအကုသိုလ်တရားတွေကိုပယ်ရှားနိုင်တဲ့ကျင့်စဉ်တွေ လက်တွေရှိနေတယ်ဆိုရင်ပြီးပြီးတော့ကြိုးစားဖို့မကောင်းဘူးနော်သိကောင်းပါတယ်နော်အဲ့တော့ကြိုးစားတဲ့အခါမှာဒီအကုသိုလ်ကိုကုသိုလ်ကအနိုင်ယူနိုင်တယ်ဆိုတော့ဟိုမှာအနိုင်ယူနိုင်တဲ့စေတသိက်တွေကဟိုမှာသောဗနာသန္တရဏစေတသိက်စကုလုံးဘုဘဆာမျက်နှာ225မှာလှမ်းကြည့်ပါနော်ဒီတော့ဒီစိတ်စေတသိက်ကလေးကိုဒီမကြီးတွေအတိပ္ပယ်နဲ့တကောအချက်ပြနဲ့အလွတ်ရအောင်လို့ကြက်ထားဖို့လိုတယ်ကြက်ထားမှလည်းဒါကကုသိုလ် ဒါကအကုသိုလ်လို့မိမိကခွဲခြားပြီးတော့သိနိုင်တဲ့သဘောရှိတယ်နော်အဲဒါကြောင့်ဒီစေတသိက်ကလေးတွေကိုစနစ်တကျကြက်ထားနိုင်တဲ့အခါကျတော့ဒီစေတသိက်တွေကစွန့်အင်ပြေဝလာခဲ့မယ်ဆိုရင်မိမိတို့ကိုကယ်တင်ပေးမယ်စေတသိက်တွေဖြစ်တယ်ဒေါကနာသရဏစေတသိက်နော်ညကဘုန်းကြီးမာယာနဲ့နောက်တစ်ခုဘုန်းကြီးဟိုဘက်ကမာယာနဲ့တာတိယအကြောင်းညကပြောမိတယ်ရှင်းနေတော့နည်းနည်းလေးလွှဲသွားတယ်နော်ဒီမှာတန်တဒေါသပဋိစ္ဆာဒနာလက္ခဏာမာယာ အတန္တဂုဏတံဘာဝနာလက္ခဏာသာတိယကမ္မအာဒီကမ္မသင်ရှားပြထားတယ်နော်အတန္တဂုဏပကဒနာလက္ခဏာသာတိယမိမိမှာသင်ရှားရှိနေတဲ့အပြစ်တွေကိုဖုံးအုပ်ထားတာကမာယာနော်မိမိမှာသင်ရှားမရှိတဲ့ဂုဏ်တွေကိုချီးမွမ်းနေတာကသာတိယဘီမောင်မင်းနဲ့ဘီအောင်နဲ့ပေါ့စသည်ဖြင့်ဒီလိုချီးမွမ်းတာနော်နောက်ထပ်ချီးမွမ်းတာလေးအကြကြီးတွေသိသိကြကြ ဟောလေအလှပွဲတို့အက္ကမတို့တွားရင်သူမျက်ရှိဟာတွေငှားငှားပြီးဝေးကြမဟုတ်ဘူးလားအဲ့ဒါကိုယ်မှထင်ရှားမရှိတဲ့ဂုဏ်တွေကိုထင်ရှားရှိအောင်ဟန်ဆောင်နေတယ်အဲ့ဒါအကုသိုလ်မဖြစ်ဘူးလို့မထင်နဲ့နော်အကုသိုလ်တွေပဲဟုတ်တယ်မလားဒီမှာတော့တိတ်ရှိခြင်းမရှိဘူးပါနော်မမီမှာတော့တော်တော်များတယ်ပြောတယ်နော်ကဲဝိနည်းစတတိက၃လုံးနော်နောက်တစ်ခုပြင်းရင်စရိစတတိက၃လုံး ဒီပညာတွေစတိတ်ကအဓိပ္ပာယ်လေးကိုနည်းနည်းလေးဖတ်ကြည့်ပါနော်ပညာ228မှာပရမတ္ထဓမ္မတို့ဤသဘောမှကိုထွင်းဖောက်သိမြင်ခြင်းသဘောသစ္စာလေးပါအမှန်တရားကိုထွင်းဖောက်သိမြင်ခြင်းသဘောဘုန်းကြီးတို့ပညာရှိတယ်ပညာရှိတယ်ဆိုတော့စာပေကသမ္မတကဒီသစ္စာလေးပါးကိုသိမှပညာရှိလို့အမှတ်ထားပါယုံနံပရမတ်တွေကိုသိတယ်အကြောင်းတရားတွေကိုယုံနံပရမတ်ကိုဖြစ်စေတတ်တဲ့အကြောင်းတရားတွေကိုသိတယ် အကြောင်းတရားနေဒုက္ခတော့ဒီယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တအခြေအနေတွေကိုသိတယ်နိရောဓသစ္စာကိုသိတယ်မဂ္ဂသစ္စာကိုသိဒီလိုသိနည်းတွေကိုသာလင်ပညာလို့ခေါ်တော့လောကမှာခုနကဟိုကနားလေတာဒီကနားလေတာဒါတွေကိုလောကအနေနဲ့တော့ပညာလို့ပြောပြီးနေဘုန်းကြီးတို့သာသနာတော်ကတော့ပညာဆိုတော့အဲ့ဒီအစဉ်မျိုးကိုမဆိုလိုပါဘူးနော်ဒါကြောင့်ဒီပညာကဘုန်းကြီးတို့အဓိကပါသစ္စာလေးပါးကိုသိမှုဆိုတဲ့ဒီပညာကအဓိက ရဝတူတယောက်ကအကျဉ်း၍သစ္စာလေးပါးကိုသာထွန်းဖောက်ကြည့်မြင်ပါစေသူကအပေတန္တရာကခွင်းလုံးကျွတ်ပြီးဘယ်တော့မှအပေကိုရောက်ရုံတမတာမရှိတော့ဘူးအကယ်ဒီသောတာပန်အရိယာသူတော်ကောင်းကဇာနေကိုရထားပြီးဖြစ်ခဲ့မယ်ဆိုရင်သူစံကလည်းလျောမကြပါဘူးသို့တော်သူတို့မှာကဟိုရွေးချယ်ခွင့်ရှိနေတယ်ရွေးချယ်ခွင့်ဆိုတာကဒီသောတာပန်တချို့ကနတ်ပြည်သွားခြင်းတဲ့ ဟိုအနာတပိန်တို့ဝိသခါတို့လို့ပေါ့နော်ဘာဖြစ်လို့လဲသူတို့ကနှက်စီးပြီးခံစားခြင်းလေးတယ်အဲ့ဒါကတော့သူတို့ဆန္ဒပဲအကင်းမသွားခြင်းဘူးမိမိတို့ကပြမပြီသွားခြင်းနဲ့ဆိုရင်တော့ဒီဆံကိုခံအောင်လေ့ကျင့်ထားခိုင်မြဲအောင်ဆိုတာကတော့ဒေဂာနိအထိဒီဆံကိုဝင်စားနိုင်အောင်လေ့ကျင့်ထားလေ့ကျင့်ထားလိုက်လို့မိမိတို့ကဒီတဲ့အချိန်ကမှပြမပြီသာရောက်ပါပါစေပြမပြီကနေဒီသောတပန်တိ နတ်ပြည်လူပြည်ကိုဘယ်တော့မှပြန်မဆင်းတော့ခုနဘဝအတွင်းမှာတခုသောဘဝမှာချိန်တည်ပေါ့နော်အရတ္တမအရတ္တဘောကြီးဒီပြိဋိဘံဆောင်မယ်သန္တရာဝဇင်းရဲ့ဒုက္ခအဆုံးအပိုင်းခြားကိုရောက်ရှိသွားမှာဖြစ်တယ်ဒါကြောင့်သာသနာတော်နဲ့တွေ့ခင်မှာအနည်းဆုံးအဲ့ဒီအဆင့်လောက်အထိတော့ကြိုးစားထားဖို့မကောင်းဘူးလားသိကောင်းတယ်ဒါဒီတဲ့ကြိုးစားနိုင်တော့အကောင်းဆုံးပါပဲဘုန်းကြီးကသန္တရာဝတ်ကိုပြမပြေကိုသွားစေခြင်းလို့ပြောထားတော့မဟုတ်ဘူးသို့တော်လည်း ငရဲရောက်မဲ့အစပြမပြီရောက်တာကတော့နည်းနည်းမသက်သာဘူးလားသက်သာပါလေနော်အဲကြောင့်သာသနာတော်နေ့တွေ့ကမှကြိုးစားဖို့သိလိုပါတယ်နော်အဲတော့ဒီဝိပဿနာကမ္မထံကိုအထုတ်မယ်ဆိုရင်ကြည့်အောက်မှာသာမျက်နှာ228ဘုန်းကြီးခဏခဏပြောခဲ့တဲ့စကားလေးတွေနော်အရေးကြီးလာတဲ့စီကံဥပရိသတရားဆိုပြီးတော့ရေးထားတယ်ဒါကဘုန်းကြီးတို့အဘိဓမ္မာအထက်ကရာဆိုတာကတော့အထက်သားလိမ့်မည်အထက်ကရာသာမျက်နှာ280 281မှာလည်းရှိပါတယ် ဝိသုဒ္ဓိမေကအထကရာမှာလည်းရှိပါတယ်။နာယုတ်အထကရာဒီမှာလည်းစလုံးတော်ခွဲတဲ့အဓိပ္ပာယ်တူဖွင့်ဆိုထားတာရှိပါတယ်ကလာရကုတ်ထံမှာနော်။ဒါကြောင့်ဒီမှာဘာပြောလဲဆိုတော့ဘုဘကမြန်မာပြန်လေးကိုဖတ်ကြည့်ပါ။ပါဠိကတော့ဒီမှာကြီးတွေကခိုင်လုံအောင်ဘုန်းကြီးကထည့်ထားတာပါနော်။ဒီအထကရာရဲ့ဆိုရင်မှဒီလိုပဲယောဂဝါဆိုတော့ပုဂ္ဂိုလ်တူကနမရူပပြိစိတဉာဏ်နဲ့ပစ္စယပရိကဉာဏ်ကိုရရှိပြီးတဲ့အခါဝိပဿနာကိုကုတက်ပြီးအဲ့လိုဝိပဿနာကုတဲ့အခါမှာ ဘာကနေစရှုလဲတချို့ယောဂီပုဂ္ဂိုလ်ကအစ္ဆန္ဒကနေစရှုတယ်တချို့ယောဂီပုဂ္ဂိုလ်ကတော့ပရိဒတ်ကစရှုတယ်ဘာအစ္ဆန္ဒပရိဒတ်နှစ်ခုလုံးသူကသိသိနိုင်ဘာဖြစ်လို့လဲဂိတ်ဒီတတိပဌာန်လုပ်ငန်းခွင်ကိုနည်းနည်းလေးပြန်ပြန်မှတ်ရပါနော်ဘုရားရှင်ကဝိပဿနာပိုင်းမှာဣတိအစ္ဆဒံဝါကာယကာယ ानु ပါတိဝိဟရတိဘိဓဝါကာယကာ ानु ပါတိဝိဟရတိဖြင့်အစ္ဆဒပရိဒတ်နှစ်ခုလုံးမှာရူပကာယနာမကာယကိုပထမအသိသိခိုင်းတဲ့ခန္ဓာ၅ပါးအစ္ဆဒခန္ဓာ၅ပါးပရိဒတ်ခန္ဓာ၅ပါးပြီးတော့မှ ဝိမုဒ္ဒယဓမ္မနုပါတိဝကာသမေဥဟရတိဝိယဓမ္မနုပါတိဝကာသမေဥဟရတိစသဖြင့်အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးခန္ဓာ၅ပါးထင်ရှားဖြစ်ဖို့အကြောင်းတရားတွေခြုံငင်းလို့အကျိုးခန္ဓာ၅ပါးခြုံငင်းဖို့ခန္ဓာ၅ပါးတို့ရဲ့ဖြစ်ဖို့ဖြစ်မှုဒါကိုသစင်ပြပြီးအရှုခိုင်းတယ်အလုံးစုံကသစင်ပြီးသစင်သွားတာဒီတော့ခုဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာနံပါတ်1ဣဇ္ဇဒဗိဒယုတ်တရားနံတရားတွေကိုသိသိထားပြီးဉာဏ်ဖြင့်ပိုင်းခြားယူထားပြီးရှုတတ်ပြီးဖြစ်နေတယ် နံပါတ်1ပရိစ္ဆာသမုပ္ပါခေါ်တဲ့အကြောင်းတရားတွေကိုလည်းဟုတ်တိုင်းမှဆိုသိထားပြီးရှုထားပြီးဖြစ်နေတယ်။အဲဒီလိုဖြစ်ပြီးမှသူကဝိပဿနာကရှုအောင်။ဒါဘုရားပေးထားတဲ့အဆင့်နော်။အဲဒီလိုရှုလိုက်တဲ့အပိုင်းမှာဣဇ္ဇတလည်းသူကခန္ဓာ၅ပါးလည်းသူကရှုတတ်ပြီးဘိဓလည်းခန္ဓာ၅ပါးလည်းရှုတတ်ပြီးသိသိတတ်ပြီးဒီလိုပုဂ္ဂိုလ်ကဝိပဿနာရှုတော့ဘယ်ကစရှုမလဲ။ဣဇ္ဇတကျင့်ရင်ဣဇ္ဇတကလည်းစရှုနိုင်တယ်ဘိဓကျင့်ရင်ဘိဓကလည်းစရှုနိုင်တယ်။ရှုလိုက်တဲ့အခါမှာ ဣဇဒခန္ဓာ၅ပါးတက်တက်ရှုနေုံနဲ့လည်းဘယ်တော့မှအရိယာမဉဏ်မဆက်ဘူးဘုထာဏဂามိနိဝိပဿနာဆိုတာမဖြစ်ဘူးဘုထာဏဂามိနိဝိပဿနာဆိုတာကဝိပဿနာဉာဏ်လေးကရင့်ကျက်လာပြီဆိုရင်တဟုန်တို့ထပြီးနိဗ္ဗာန်ဘက်ကိုထိုးပြေးတာအရိယာမဉဏ်ဘက်ကိုထိုးပြေးတဲ့ဝိသိစိတ်အစင်မဲ့သမ္မာယိတ္တကတော့ဘုန်းကြီးတို့မောစိတုကမြတ်ဉာဏ်ပရိသင်္ခာဉာဏ်သင်္ခါရုပ္ပခာဉာဏ်အဲ့ဒီဉာဏ်တွေကနေပြီးတော့မေခဝိသိကူးသွားတာ အဲ့ဒီအပိုင်းကိုဥဒ္ဒနာဂမိတိဝိပဿနာဖြစ်တယ်ဆိုပြီးဒီလိုရှင်းထားတယ်သို့တော်ဒီမှာအထုသဖြင့်တော့သင်္ခါရုပ္ပကပါပဲရင့်ကျက်နေတဲ့သင်္ခါရုပ္ပကအနုပိုင်းရှိတယ်အရင်ပိုင်းရှိတယ်ရင့်ကျက်နေတဲ့သင်္ခါရုပ္ပကကိုဆိုလိုရင်းဖြစ်တယ်မဉ္ဇဉ်အရိယာမဉ္ဇဉ်ဘုံဉဏ်နိဗ္ဗာန်ဘက်သို့တဟုန်လုံးထပြေးသွားတဲ့ဝိจิစိတ်အစဉ်ပဲနော်အဲ့ဒီဝိจิစိတ်အစဉ်တွေကိုဘုဒ္ဓနာဂမိတိဝိပဿနာလို့ခေါ်ပါတယ်အဲ့ဒီဝိပဿနာကရောက်ပြီဆိုရင်နောက်ကိုပြန်မဆုတ်တော့ဘူးကျိန်းတဲ့နိဗ္ဗာန်ကိုတက်ရည်နှောတာပဲနော် အဲ့ဒီဝိပဿနာဟာအစ္ဆတခန္ဓာ၅ပါးတက်တဲ့ကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးတန်တင်ရှိဝိပဿနာရှုနေုံနဲ့လည်းဘယ်တော့မှဆိုင်ဘုထာနာကမဏိဝိပဿနာတို့ဆိုင်ဘူးပရိဒခန္ဓာ၅ပါးတက်တဲ့ကိုဝိပဿနာရှုနေုံနဲ့လည်းဘယ်တော့မှဘုထာနာကမဏိဝိပဿနာကိုမဆိုင်ဘူးဒါကြောင့်သောကာလေနအစ္ဆတံသမတတိကာလေနပရိဒယံခအစ္ဆတခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးတန်တင်ရှုရမယ် ယံခဗိဒခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးထားခြင်းသိရှိပါမယ်။ဒါကသူတို့ပေးထားတဲ့စိကံပဲ။ကိုယ်ကဒီစိကံမလိုက်တော့မနဲ့ကိုရှိချင်တယ်လို့ရှောက်ရှုတော့ဒီနိဗ္ဗာန်ရနိုင်ပါမလား။မရနိုင်ဘူး။နောက်တစ်ခုဣဇ္ဇဒမှာလည်းယုတ်တရားနံတရားရှိတယ်။ဗိဒမှာလည်းယုတ်တရားနံတရားရှိတယ်။အဲဒီလိုယုတ်တရားနံတရားရှိတဲ့အတွက်သောကာလေနရူပံသမ္မတတိကာလေနအရူပံဆိုပြီးရှုခွင့်ကိုသူကဖော်ပြထားတယ် မပေါ်ပြခင်လေးမှာသူကဘာဆုံးဖြတ်ထားလဲဆိုတော့မှန်ကြည့်အပရောအာတိတောဝရူပေအပိနိဝေတတိအပိနိဝေတိတောဘုဒ္ဓရူပိသဥပါဒရူပိသပရိစ္ဆေတိတောအနိစ္စတိတောပတ္တိဘုဒ္ဓယုတ်နဲ့ဥပါဒယုတ်ဘုဒ္ဓယုတ်ကဘာလဲဓာတိလေးပါဥပါဒယုတ်ကဘယ်လောက်ရှိလဲအဲ့ဒါလေးကိုညာနဲ့ပန်းချပါဘယ်လိုပန်းချမလဲကလတ်ကိုမြင်မှပန်းချလို့ရတယ်နော်ကလတ်တစ်ခုအတွင်းမှာပထဝီယဘောတေဇောဝါယောက ဘုဒ္ဓယုတ်အစင်းနဲ့ရတာဩဇာစတဲ့ယုတ်တွေကဥပါဒယုတ်တွေအဲ့ဒီဘုဒ္ဓယုတ်ဥပါဒယုတ်တွေကိုညာနဲ့ပိုင်းခြားပါပိုင်းခြားသိသိပိုင်းခြားယူပြီးတဲ့အခါကျတော့မှသူတို့ကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးဌာန်ကျင်ပြီးတော့ရှုပါဒီဘက်မှာလည်းတချို့ယောဂီတွေကယုံတရားကိုစအရင်ရှုခြင်းလဲရှုလို့ရတယ်နံတရားကိုအရင်စရှုခြင်းလဲရှုလို့ရတယ်ဒါမိမိတို့ဆန္ဒပဲသို့တော့ ယုတ်တရားတက်တက်ကိုဝိပဿနာရှုရုံနဲ့လည်းအရိယာမဲ့ဘယ်လိုမှမဆိုင်ဘူးနန္တရားတက်တက်ကိုဝိပဿနာရှုနေရုံနဲ့လည်းအရိယာမဲ့ညာကိုဘယ်လိုမှမဆိုင်နိုင်ဒါကြောင့်သောကာလိနရူပံတမ္ပတတိကာလိနအရူပံယံခါယုတ်တရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးရှုရမယ်ယံခါနန္တရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ရှုရမယ် အဲဒီလိုရှုတဲ့အပိုင်းမှာဒီယုတ်တရားကဘယ်လိုယုတ်ဒီနံတရားကဘယ်လိုနံတရားတွေကိုရှုရမလဲဆိုတော့ယုတ်ကအမတန်အရေးကြီးတဲ့စည်းကမ်းဖြစ်နေတယ်။ဘုမရေးထားပါတယ်နော်။ယသမသံရူပံအာရမဏံကတ္တဝဥပ္ပန္နဝေဒနာတင်ညာသင်္ခါရဝิญညာနိစ္စဣဒအရူပံတိပြိစိဉ္စေတောအနိစ္စတိတောပတ္တိ။ယုတ်တရားတွေကိုအာယုံယုံပြီးဖြစ်ပေါ်လာတဲ့နံတရားကိုအဲဒီနံတရားကဘာတွေလဲဝေဒနာတင်ညာ သင်္ခါရဝိညာဉ်ခန္ဓာ၅ပါးခန္ဓာ၅ပါးဆိုလို့ရှိရင်ဝိညာဉ်တင်ညာသင်္ခါရလို့ပြောလိုက်ရင်စေတိတ်တွေကုန်မသွားဘူးလားစိတ်တခဏတစ်ခုတည်းမှာရှိတဲ့စေတိတ်ဝိညာဉ်ကအတိစိတ်စိတ်တခဏအတိုင်းမှာဝိညာဉ်တင်ညာသင်္ခါရဝိညာဉ်တွေကိုညာနဲ့ပိုင်းခြားပြီးတော့ယူပါယူပြီးတော့ဒီဝိညာဉ်တင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီနံတရားတွေကိုလည်းအနိစ္စဒုက္ခအတ္တလက္ခဏာတွေသုံးထပ်ခြင်းပြီးတော့ရှုအဲ့ဒီလိုပြောလိုက်တော့ဒီနေရာမှာနံတရားကဘာကိုအာယုံယူပြီးဖြစ်ပေါ်လာတဲ့နံတရားလဲယုတ်တရားဒါ ယုတ်ကိုမသိသေးတော့ပရမတ်ကိုဆက်အောင်မသိသေးသေးတဲ့ပုဂ္ဂိုလ်ကယုတ်တရားကိုအာယုံယုံပြီးဖြစ်ပေါ်တဲ့ဒီနာတရားကိုရှုဖို့ဆိုတာမတန်ခက်ခဲနော်အဲ့တော့ယုတ်ကဘယ်လောက်ရှိလဲ38ဒါပဲဒါစီကံယုတ်28ပါးရှိနေတော့ဒီယုတ်28ပါးကိုအာယုံယုံပြီးဖြစ်ပေါ်တဲ့နာတရားတွေဆိုတော့ယုတ်28ပါးကိုခွဲရန်ချလိုက်မယ်ဆိုရင်အာယုံအလိုက်ခွဲရန်ချလိုက်ရင်ဘယ်နှခုရှိလဲအာယုံ38 ယူပါယုံယူထက်မှာယူပါယုံလည်းရှိတယ်အတန်တထာယုံလည်းရှိတယ်အနတ်ကန္နာယုံလည်းရှိတယ်အရတာဓာတာယုံလည်းရှိတယ်အတွေ့ဖုဒ္ဓဘာယုံလည်းရှိတယ်အတွေ့ဖုဒ္ဓဘာယုံကပထဝီတေဇောဝါယုံနောက်ဓမ္မယုံလည်းရှိတယ်ဒီကြတော့ဓမ္မယုံကဘာလဲပတာဒရူပအကြည့်ယုံ၅ခုဒုက္ခမရူပဒုက္ခမယုတ်က16ခုအဲ့ဒီနှစ်ခုကအဲ့ဒီယုတ်တွေကဘယ်စင်းနဲ့ဝင်နေလဲဓမ္မယုံစင်းနဲ့မှဝင်နေတယ် အဲ့ဒီယုံ28ပါးကိုတစ်ခုစီတစ်ခုစီကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားတွေကိုရှုရမယ်ဆိုတော့ယူပါယုံကိုအာယုံယူပြီးဖြစ်ပေါ်တဲ့နန္တရားကသကုဒ္ဒရာမနောဒ္ဒရာနှစ်ခုနော်အတန်ကိုအာယုံယူပြီးဖြစ်ပေါ်တဲ့နန္တရားကသောတဒ္ဒရာမနောဒ္ဒရာဝိသိနှစ်ခုအနတ်ကိုအာယုံယူပြီးဖြစ်ပေါ်တဲ့နန္တရားကခန္ဓာဒ္ဒရာဝိသိမနောဒ္ဒရာဝိသိအယတာကိုအာယုံယူပြီးဖြစ်ပေါ်တဲ့နန္တရားက ဇိဝဒေါရဝိတိမနောဒေါရဝိတိအတိဖုထဘာယောကိုအာယုပြီးဖြစ်ပေါ်တဲ့အနန္တရားကခယဒေါရဝိတိမနောဒေါရဝိတိဉာဏ်နေတဲ့ပတာဒယုတ်သက္ခုအကြည်တကိုအာယုပြီးဖြစ်ပေါ်တာကမနောဒေါရဝိတိဘောဓအကြည်တအစရှိတဲ့ဉာဏ်နေတဲ့ဒုက္ခမယုတ်တွေဒီလုံးစီဒီလုံးစီကိုအာယုယုပြီးဖြစ်ပေါ်နေတဲ့ဝိတိကပါလေမနောဒေါရဝိတိဒီတော့မနောဒေါရဝိတိကအယုံ6ခုလုံးကိုမသိဘူးလားသိတယ် ဒါကသိရည်ကြီးနော်မိမိတို့ကရှုကျင်တယ်ဆိုရင်ဒီသူတို့ချမှတ်ပေးတဲ့စီကံဥပဒေကကိုလိုက်ဖို့လိုတယ်ဒီစီကံဥပဒေကအတိုင်းစနစ်တကျရှုမယ်ဆိုရင်တော့ရှုလို့ရမယ်နော်သို့တော့ဒီနေရာမှာအနုပါဒနာ၄ပါးအကြောင်းလေးကိုနည်းနည်းလေးဒီမှာရေးထားပါတယ်နော်အဲ့ဒီဥစ္စာလေးကိုနည်းနည်းနားလည်အောင်ဘုန်းကြီးပြောကြည့်တယ်တိပ္ပံ၄ပါးကိုကြိုက်တာတစ်ခုရှုရတာပဲဆိုတာမှန်တယ်ဒါပေမဲ့လို့အဲ့မှန်တာကဘယ်လိုမှန်တယ်ဆိုတာကိုဘုန်းကြီး ဒီလောကလည်းနည်းနည်းရှင်းထားတယ်ကာယ ानु ပါဒနာဆိုတာကာယတခုတည်းရှုတာဟုတ်သလားမဟုတ်ဘူးရူပကာယနာမကာယနှစ်ခုလုံးရှုရတယ်ဟုတ်တယ်မလားဝေဒနာကဝေဒနာတခုတည်းရှုတာဟုတ်သလားမဟုတ်ဘူးဝေဒနာမရှုခင်မှာယုတ်တရားကိုရှုထားပြီးဖြစ်ရမယ်နောက်တစ်ခုကဝေဒနာရှုရင်ဝေဒနာနဲ့ရှင်ပဲစိတ်တက္ကနာတခုအတွင်မှာရှင်သွားပြီးဖြစ်နေတဲ့စိတ်စိတ်တွေကိုကွန်အောင်ရှုရမယ်ရှုလိုက်တဲ့အခါမှာ ယ်လိုရှုရမလဲလို့မျိုးတော့ဝိသိအစဉ်အတိုင်းရှုရမယ်။ကာဟဒွါရဝိသိ၊သကုဒွါရဝိသိ၊မနောဒွါရဝိသိခုနကသောတဒွါရဝိသိ၊မနောဒွါရဝိသိ၊ကဏဒွါရဝိသိ၊မနောဒွါရဝိသိ၊ဇင်ဝဒွါရဝိသိ၊မနောဒွါရဝိသိကာယဒွါရဝိသိ၊မနောဒွါရဝိသိနော်မနောဒွါရဝိသိအဲ့ဒီလိုဝိသိစဉ်အတိုင်းဘာလို့ဝိသိတိုင်းမှာဝေဒနာကပါတယ်သူကသဗ္ဗစေတဒါရဏဆိုတဲ့စိတ်ဖြင့်ဝေဒနာကအမြဲရှိနေအဲ့ဒါကိုမိမိတို့ကသဘောပေါက်ဖို့လိုတယ်ဒီလိုရှုတတ်မယ်ဆိုရင် ရုပ်လည်းရှုတတ်တယ်ဝေဒနာဥဆောင်နေတဲ့ဒီနာတရားလည်းရှုတတ်တယ်ဆိုတော့ဝေဒနာဥပဒနာကိုစနစ်တကျရဟရှင်ဟောတဲ့အတက်အစီအစဉ်တကျရှုမယ်ဆိုရင်လည်းမဟုတ်လို့မရဘူးလားရတယ်စိတ်တဏှုပဒနာဘုန်းကြီးပြောပြောပြီးပြီနော်စိတ်ကိုရှုခဲ့မယ်ဆိုလို့ရှိရင်လည်းဘာဖြစ်လဲစိတ်တစ်ခုတည်းရှုတာတော့မဟုတ်ဘူးမရှုခင်မှာဒုက္ခဘာဖြစ်လဲရုပ်ကိုရှုထားပြီးဖြစ်ရမယ်နော်နော်ဒီစိတ်နဲ့ရှင်တဲ့စေတသိက်တွေကိုလည်းအကုန်လုံးရှုရမယ်ဒါကုဏကဝိသီချောင်ပြောလို့ပါ နော်ဒါကြောင့်အဲ့ဒီဥစ္စာကြံကုန်ကြံကားတွေကအောက်မှာရှိပြီးသားဖြစ်ပါတယ်အမှန်နည်းနည်းလေးဖတ်ကြည့်မယ်ယတဝေဒနာပံကတံဟောတိသောပိနကေဝလံဝေဒနာဝဥပ္ပိစတိကာယတတိဒေဝရမဏဖုဒ္ဓမန္နောဖတ်တော်ပိဥပ္ပိစတိသေသနာမန္နာတင်ညာပိစေရိယမန္နာစေရနာပိဝိဇရဏမန္နဝိညာဏံပိဥပ္ပိစတိတိဖတ်တပိစမေကေယောပရိကနာတိသမဏ231နော်ဒါကျမ်းဂန်တွေကဒီကနေ့ကအတ္တကံမှာလည်း ဒီကနေ့ကအထက်ကရမဟာတိပရဏဗုဒ္ဓသာမျက်နှာ314အဖွင့်မှာလည်းပါတယ်နော်မိဇိမနိကအထက်ကရနော်မူလဗဏ္ဍာအထက်ကရပထမတွဲသာမျက်နှာ280မှာလည်းပါတယ်အမိဓမ္မအထက်ကရနှစ်ဆိုတာကတော့ဘုန်းကြီးတို့သံမောဟဝိနောဒိတိအထက်ကရသံမောဟဝိနောဒိတိအထက်ကရသတိပဋ္ဌာန်ဝိပင်းမှာလည်းဒီကြောင့်ဖွင့်ထားပါတယ်သာမျက်နှာ250နှစ်အဲကြောင့်ဒီအထက်ကရာကြီးတွေကသူတို့ကဘုရားဟောဟောနားမလဲပဲနဲ့ရောက်ဖွင့်နေတာပါလို့သူတို့ကသွားပြောလို့ဖြစ်ပါမလား မဖြစ်ပါဘူးသူတို့ကဟိုကဘုရားလက်ထက်ကိုပြီးလိုက်တဲ့ပုဂ္ဂိုလ်တွေကကဘာမှဘုရားဆိုတာဘုရားလဲဆိုတာတော့ကိုကမသိတဲ့ပုဂ္ဂိုလ်ဟုတ်တယ်မလားသူတို့ကတော့ပြီးဉာဏ်လို့လို့မရဘူးသူတို့ကဘုရားဟောဒေသနာတွေကိုကြက်ကြက်နားနားလည်တယ်သို့တော့ဒီအထေကရာရဲ့ရာဇဝင်ကတော့နည်းနည်းလေးချုပ်တော့ချုပ်ထွေးပါတယ်ချုပ်ထွေးတယ်ဆိုတော့ကဘုရားရှင်လက်ထက်ကစာနေသိကရေးထားတာရှိနှုတ်ထဲမှာပဲဆောင်ထားတာနှုတ်ထဲဆောင်ထားတဲ့ဟာကိုနောက်ဆုံးသံဃာနာတင်လိုက်တဲ့အခါမှာ မတင်ရနာမတင်မြတ်ရဲ့လျောင်းထားချက်တွေကပုဒ်တန်နဲ့အပြီးမှာမှပရဏထားပြီးငါနာတင်ရတယ်။ဘာဖြစ်လို့လဲရှင်ရနာမတင်မြတ်ကမြတ်စွာဘုရားထံကတက်ရိုက်ပြင်ခဲ့ရတယ်။ဒါဖြစ်လေသူတို့ရဲ့ကွန်ပျူတာမီမိုရီကသိကောင်းထည့်ထားလိုက်လို့ရှိရင်မပြတ်တော့ဟုတ်တယ်မလား။ဘုန်းကြီးတို့ရဲ့ခေါင်းနေနဲ့နှလုံးနေနဲ့မတူပါဘူးနော်။အဲ့တော့သူတို့ ရှင်းပြတဲ့ဟာတွေကိုနောက်ပိုင်းမှာစူးစီးပြီးတော့မူလအထက်ကဆိုပြီးတော့သတ်မှတ်တာတွေဘာဖြစ်လို့လဲဘုရားရှင်ကိုယ်တော်တိုင်ကရှင်းပြတဲ့ရှင်းပြရှင်းလင်းချက်တွေလည်းပါပါတယ်ရှင်သာရိပုတ္တရာရှင်မမောကလရှင်မကိတိအစရှိတဲ့မထေရကြီးမထေရကျော်တို့ရှင်းလင်းထားတဲ့ရှင်းလင်းချက်တွေလည်းအသက်ရှင်လို့ပါပါတယ်နော်ဒီရှင်းလင်းချက်တွေကတော့မူလအထက်ကလို့ခေါ်ဆိုပါတယ်ဒီမူလအထက်ကကိုရှင်မမိန်ဒမထေရကဒီလိုချင်းကိုပဲဆောင်သွားခဲ့ပါတယ် ဒီဟိုကျွန်းကိုသူတာဝန်ကြတော့ဒီဟိုကျွန်းကိုသာသနာပြုကြွတဲ့အချိန်ကမှတည်ဆောင်သွားခဲ့တယ်ဒီဟိုရောက်တဲ့အချိန်ခါကျတော့ဒီဟိုကျွန်းကိုဒီလက်တွေသာသနာပြုကြည့်လိုက်တဲ့အခါနောင်လာနောင်သားတွေဟာဒီအထက်ကရာကိုနှုတ်ငုံဆောင်ဖို့ဆိုတော့ခက်ခဲသွားလိမ့်မယ်ဆိုတာမြင်တယ်မြင်တဲ့အတွက်ဒီဟိုဘာသာနဲ့ဘာသာပြန်ပြီးခဲ့တယ်ဘာသာပြန်ပြီးခဲ့တဲ့အခါကျတော့သူမျှော်လင့်တဲ့အတိုင်းပဲနောက်ပိုင်းမှာဒီအထက်ကရာတွေကအိန္ဒိယမှာလည်းပြောက်ခွဲသွားတယ်ဆောင်းထားနဲ့နှုတ်ဆောင်မဆောင်တဲ့ပုံကအမရှိဘူး ဒီဟွန်ကျောင်းမှာလည်းဒီအထေကရာကိုနှုတ်ကိုဆောင်နိုင်တဲ့ပုဂ္ဂိုလ်မရှိတော့ဒီဘာသာပြန်ကြီးပဲကြံနေတယ်။ဘာသာပြန်ကြံနေတဲ့အခါကျတော့ဒီဘာသာပြန်ကိုအိန္ဒိယကမထေရကြီးတွေကအိန္ဒိယဘာလဲဒီအထေကရာကကြောက်ခွေဆိုတော့ဒီဟိုကနေပြီးတော့ဒီဟိုဘာသာကနေပြီးတော့ပါဠိဘာသာကိုဘာသာပြန်ဆိုဖို့ကြိုးစားခဲ့တယ်ဘယ်လောက်ကြာလဲဆိုတော့နှစ်ပေါင်း900လောက်ကြာပါတယ်။နှစ်ပေါင်း900ကျော်လောက်ကြာတော့မှရှင်မဘုရားဘာသာမထေရမြတ်ပေါ်လာတဲ့အချိန်ခါမှာ ဒီဘာသာပြန်တဲ့လူငန်းရက်ကစတင်ပြီးအကောင့်ထဲပေါ်လာပါတယ်အောင်မြင်လာတယ်။ဒါပြင်းနဲ့ရှင်မဘုဒ္ဓဂောတမတိဘာသာပြန်တဲ့အချိန်ခါမှာကျတော့ဘယ်လိုဖြစ်နေလဲဆိုတော့ဒီဟွန်ကျွန်းမှာရှင်မဘုဒ္ဓဂောတဖြစ်မတန်ရင်အထူးသဖြင့်တော့သူတို့မဟာနာမမင်းလို့ပြောပါတယ်နော်။ဒါကတော့ဘုန်းကြီးတို့ရာဇဝင်တော့အတိအကျမသိပါဘူး။မဟာနာမမင်းမတိုင်ခင်ကဒီဟိုမှာဖြစ်ခဲ့တဲ့ဝတ္ထုဇာကြောင်းလေးတွေကိုဒီဟိုမထေကြီးတွေကလည်းမှတ်မှတ်သားသင့်တဲ့အတွက်ဒီအစကရာထဲမှာပေါင်းပြီးထည့်ထား အဲ့ဒါတွေကတော့မရှင်းမလင်းမဟုတ်ပါဘူးရှင်းရှင်းလင်းလင်းပဲဒါကမေမထေမြတ်ရဲ့အယူအဆဖြစ်တယ်ဒါကမေမထေရဲ့အကြောင်းအရာဖြစ်တယ်ဆိုတော့ဒါသာမအထက်ကရမအတိတ်ရှင်းတာအဲ့ဒီဝိတုဇ္ဇကြောင်းတွေလည်းရှိနေတယ်ရှိနေတော့ရှင်မဘုရားသကဘာလုပ်တယ်လဲသူဘာသာပြန်တဲ့အချိန်ခါမှာသူကဖွင့်ပြီးသားတန်ဝန္ဒနာအဖွင့်လေးကိုထပ်ပြီးမပြောဘဲဖြစ်ပြောနေပြောနေ repetition ပေါ့နော် ထက်ခါထက်ခါသူကမရတော့ဘူးရှေ့ကဖွင့်ပြီးနောက်ထပ်သူမဖွင့်တော့ဘူးဒါပေမဲ့ရှေ့အထက်ကရာဒီမှာကတော့သုတ်တန်နဲ့သုတ်နာတိုင်းမှာအကုန်လုံးဖွင့်ထားတယ်အဲ့ဒီဖွင့်ပြီးသားဟာတွေကိုသူကမြုပ်ပလိုက်တယ်မြုပ်ပလိုက်ပြီးတော့မဖွင့်ရသေးတဲ့ဟာတွေကိုပဲသူကဖွင့်ဆိုတယ်ဖွင့်ဆိုလိုက်တဲ့အတွက်သူ့အထက်ကရာကိုသင်္ဃာအထက်ကရာအထက်ကရာအကျဉ်းချုပ်လို့လူခေါ်ပါတယ်နော်အဲ့ဒီအထက်ကရာကပေါ်လာခဲ့တာဘုန်းကြီးတို့ခုသင်နေရတာကတော့အဲ့ဒီအထက်ကရာပဲအဲ့ဒီအထက်ကရာထဲမှာသူကဒီဟိုမထေရရဲ့အထူးသဖြင့်တော့ယဟန္တာမထေရပါဟုတ်တယ်မလား ဒီလိုယန္တာမထေမြတ်ကြီးတွေရဲ့အယူအဆသူတို့ရဲ့အကြောင်းအရာသိတဲ့သိလိုက်တဲ့အကြောင်းအရာအချုပ်ကိုပါထည့်သွင်းပြီးတော့သူကရေးထားတယ်ဒါကတော့ထေရဝါဒလို့ခေါ်ပါတယ်နော်ဒီထေရဝါဒကတော့ပါဠိတော်နဲ့ညီညွတ်ရင်လည်းယူပါပါဠိတော်နဲ့မညီညွတ်ရင်လည်းမယူပါနဲ့ဆိုတာသူတို့ကလည်းအပြီးမှားထားတာပါနော်ဒါကြောင့်ဒီအထက်ကရာရဲ့ရာဇဝင်ကတော့နည်းနည်းလေးရှုပ်ထွေးတဲ့သဘောရှိတော့တချို့တွေကဒီအထက်ကရာကိုသိလက်မခံနိုင်ကြဘူးသို့တော့အများစုကတော့ဘုရားရှင်ကိုယ်တော်တိုင်ဘုရားရှင်လက်ထက်က ရှင်းလင်းတင်ပြထားတဲ့အကြောင်းအရာတွေဗုဒ္ဓံတခုဟောလိုက်လို့နားမလည်ရင်ရဟန်းတော်တွေကဘုရားရှင်တန်ဆင်းကပ်ပြီးမေးကြတယ်မေးကြတော့ဘုရားရှင်ကပြန်ပြီးရှင်းလင်းပြတယ်ရှင်းလင်းချက်တွေကိုအထက်ကရာဆိုပြီးတော့ဒါစုပေါင်းပြီးတော့ဘုရားရှင်လက်ထက်မှာရှိခဲ့တယ်ဘုရားတက်တော်ထင်ရှားရှိစဉ်ကတော့ပဂိဏိကဒေသနာဆိုတဲ့နာမည်နဲ့ရှိခဲ့ပါတယ်သို့တော်လည်းဘုရားရှင်ပြိဋိဘံဆန္ဒတော်မူပြီးတော့သင်္ကနာတင်လိုက်တဲ့အခါသင်္ကနာမှာဒီအထက်ကရာကိုမူလအထက်ကရာဆိုပြီးနာမည်တက်တယ် ဒီဟိုရောက်တော့ဒီမူလတက္ကရာကိုဘာသာပြန်လိုက်တော့ဘာသာပြန်တဲ့တက္ကရာကနည်းနည်းလေးဒီဟိုမှာရှိတဲ့ရဟန္တာမထေရကြီးရဲ့အစုံမင်းတွေကိုပဲထည့်သွင်းထားတော့သူ့ကိုမဟာတက္ကရာဆိုပြီးပြောတယ်ဒီမဟာတက္ကရာကိုသစ္စတက္ကပါဠိလိုဘာသာပြန်ရဘာသာပြန်လိုက်တဲ့တက္ကရာကတော့ခုရှင်မဘုရဝတ္တလက်ထက်မှာစတင်အောင်မြင်သွားတဲ့အတွက်ဒီမဟာတက္ကရာဘုသောရှင်မဘုရဝတ္တမထေရကအလုံးကိုဘာသာပြန်မသွားနိုင်ပါဘူးသူပက်တန်းကခုံသွားပုံရပါတယ်ဟာ တချို့တချို့အထက်ကရာအနှင်းငယ်ကိုတော့နောက်ပိုင်းမထေရီကဆက်လက်ပြီးတော့ဘာသာပြန်ထားပါတယ်နော်အဲဒါကတော့နည်းနည်းပဲရှိပါတယ်ဒါကြောင့်ဒီအထက်ကရာတွေဟာဘုရားရှင်လက်ထက်ကရှိခဲ့တဲ့ဟာတွေသူတို့ဒီမှာနည်းနည်းလေးပြန်စဉ်းစားကြည့်ခုဖတ်တာမေဇမကတရား၅ပါးဆိုပြီးသူတို့ကဒီလိုဖွင့်ထားတာဒါရှေ့ဒီရခင်နဲ့ကကျင့်စဉ်မှာဘုရားရှင်ကိုရိုရင်ကချမှတ်ပေးထားလို့သူတို့ကဒီလိုဖွင့်တာပါသို့တော်လည်းနောက်ပိုင်းမှာဒီကဆရာတော်မြတ်ကလည်းထပ်ပြီးတော့ရှင်းထားပါတယ်ရှင်းထားတာက ရားရှင်ကိုယ်တော်တိုင်ကသစ္စာလေးပါးကိုမသိခဲ့ရင်လည်းတန်ត្រဝရှင်တုတ်ကကိုယ်ဆုံးရနိဗ္ဗာန်ကိုဘယ်လိုမှမရောက်နိုင်ဘူးဒါအတိအကျခေါ်တယ်အပရိသရဏသုတ်တံမှာလည်းအလုံးစုံသောခန္ဓာငါးပါးယုတ်တရားဉာဏ်တရားတွေကိုပရိညာပညာသုံးချက်ဖြင့်ပိုင်ပိုင်ကြားကြားမသိခဲ့ဘူးဆိုရင်တန်ត្រဝရှင်တုတ်ကကိုယ်ရဖြစ်တဲ့နိဗ္ဗာန်ကိုဘယ်လိုမှမရောက်ထိုက်ဘူးဆိုတာအတိအကျခေါ်တယ်ဒီလိုဟောထားတဲ့ဒေသနာတွေကအထင်ရှားရှိနေတဲ့အတွက်ဒီနေရာမှာဗရဏာနီအဖြစ်ဒီဖတ်တာပိစမကတရား၅ပါးကိုပြောတာပါဆိုပြီးတော့ ဒီကဆရာတော်တွေကလည်းရှင်းထားပါတယ်နော်ရှင်းလိုက်တဲ့အပိုင်းမှာဝိညာဉ်ကစပြီးရှုခဲ့မယ်ဆိုရင်တော့ဒါစိတ်တ ानु ပါဒနာဖတ်တာကအစရှုခဲ့ရင်တော့ဓမ္မ ानु ပါဒနာဆင်းနေမှာဝင်နေဆိုပြီးပြောခဲ့တယ်နော်အဲဒီတော့ဒီနေရာမှာဒီကဆရာတော်တွေရဲ့ရှင်းလင်းချက်နဲ့ပတ်သက်ပြီးတော့ဟိုမှာအောက်မှာရေးထားပါတယ်နန္တရားအလုံးကိုပင်သိသိပါဆိုပြီးတော့စာမျက်နှာ232မှာရေးထားပါတယ်အဲ့ဒီပါဠိကတတိကဆရာတော်ရှင်းထားတဲ့ရှင်းလင်းချက်ပဲနော်သူရဲ့ရှင်းလင်းချက်ဆိုလိုတာကတော့ သဗ္ဗံဘိက္ခုအဘိညာယအလုံးစုံသောခန္ဓာငါးပါးယုတ်တရားဉာဏ်တရားတွေကိုသိရမယ်လို့ဘုရားကအဘိညာယသုတ်တံမှာဟောတယ်ဒါတန်ရုပ်ပါဠိတော်ဒုတိယအတွက်စာမျက်နှာ258မှာလည်းရှိတယ်ခိုးတကနိကေကိုဆိုတာကတော့အဲ့မှာနံပါတ်6ခုမြောက်ကုတ်ဟိုရင်စာအုပ်အဲ့ဒီစာအုပ်ကစာမျက်နှာ6မှာလည်းရှိတယ်နောက်တစ်ခုသဗ္ဗင်္စခောဘိက္ခဝေအဘိဇာဏဒါကခုနကဘုန်းကြီးကိုးထားတဲ့ဟိုအဘိဇာဏသုတ်တံပဲနော် အဲ့ဒီသုတ်တံမှာလည်းအကုန်လုံးကိုသိအောင်ရှုမှနိဗ္ဗာန်သန္တရာဝစီဒုက္ခကုံရဖြစ်တဲ့နိဗ္ဗာန်ကိုရမယ်ဒီလိုအတိအကျဘုရားကဟောတယ်ဟောထားတဲ့အတွက်ကြောင့်ဒီရှုခွင့်မှာဗရဏာနီအပြင်သာအတက္ကရာဆရာတော်ကဖတ်တာပိစမကတရား၅ပါးလို့ဟောတော်တာပါတဲ့သို့တော်လဲဒီနေ့မှကတော့နော်ဘုရားရှင်ကိုတော်တိုင်ကဝိပင်းပါဠိတော်မှာသင်္ခါရခန္ဓာကိုဝေဘာဟောတဲ့အပိုင်းမှာစေရနာတစ်ခုကိုဗရဏာထားပြီးဟောတော်တယ်တန်တဲ့ ရူပခန္ဓာဝေဒနာခန္ဓာသင်္ကြခန္ဓာဝိညာဉ်ခန္ဓာတွေမှာတော့တရုပ်ထုတ်ပြီးတော့အကုန်လုံးဟောသွားတယ်တရုပ်ထုတ်တယ်ဆိုတာကတော့တခါကြီးတွေရုပ်28ပါး28ပါးလုံးဝေဖန်ပြီးဟောသွားတယ်အဲ့တော့ဝေဒနာဘယ်နှမျိုးရှိတယ်အကုန်လုံးဟောတယ်ပညာဘယ်နှမျိုးရှိတယ်အကုန်လုံးဟောတယ်ဝိညာဉ်ဘယ်နှမျိုးရှိတယ်အကုန်ဟောတယ်အဲသင်္ခါရခန္ဓာတစ်ခုကြတော့စေတနာတစ်ခုကိုဘုရားကဝေဖန်သွားတယ်အဲ့ဒီလိုထုံးရှိတဲ့အတွက်ဒီထုံးကိုနိမိပြီးတော့သက္ကရာဆရာတော်ကဒီ သင်္ခါရခန္ဓာမှာဥဆောင်နေတဲ့ဖတ်တဲ့စေတနာနှစ်ခုကိုသာဟောတော်တာပဲဒါပြင်လည်းအကုန်ရှုရပါမယ်ဆိုပြီးတော့ဒီလိုရှင်းထားတယ်နော်အဲ့ဒီလိုရှင်းလင်းချက်တွေကိုမူထားပြီးတော့ဘုန်းကြီးတို့ကတော့ဒီစိတ်တဲ့ခဏအတိုင်းမှာစိတ်စိတ်တွေကိုကိုယ်ရှုဖို့ညွှန်ကြားထားပါတယ်နော်ဒါပြင်လည်းဘုန်းကြီးဒီမှာပြဿနာအများဆုံးဖြစ်ထန်ကတော့ဟိုးဘက်ကစာမျက်နှာ233ကိုလှမ်းကြည့်လိုက်ပါနော်အလွန်ခရင်သောလုပ်ငန်းရဲ့အဲ့ဒီစကားကိုမြည်ပြီးတော့ဒီ နတ်တရားတွေဟာဘယ်လိုမှရှုလို့မရဘူးဆိုပြီးတော့ဝေဖန်ကြတယ်သူကပြောတာကစိတ်ဓာနိယမလမ်းကြောင်းအတိုင်းဖြစ်ပေါ်သွားကြတဲ့ဒီစိတ်စရိတ်နံတရားတွေကိုနံခဏလို့ခေါ်တဲ့နံတုံးနံကဲကိုပြုတ်ခွဲသောအောင်ဉာဏ်ဖြင့်ဖြိုခွဲဖြစ်စီလျက်ပရမတ်တို့ဉာဏ်မြင်စိတ်အောင်သိသိရှိဝါရေးမှလွယ်ကူသောလုပ်ငန်းကိစ္စရတော့မဟုတ်ဘူးဒါပေမဲ့လို့သာဝကတွေဟာသိသိရှိပါလို့ရရှိနိုင်ကြပါတယ် ဝိနိဒပညာပါဠိတော်နဲ့လာရှိသောစကားရပ်ကိုယူဆလွဲမှားတော်မူကြတဲ့အတွက်ဒီနာတရားတွေကိုသာဝတိဟာရှုလို့မရနိုင်ဘူးဆိုပြီးဒီလိုပြောကြတယ်။ဒါပြီးတဲ့တန်မြတ်ကင်းသွားစီအောင်အဲ့ဒီတန်ရုပ်အထေကတာအဖွင့်အထသာလိနဲ့အထေကတာအဖွင့်ဝိနိဒပညာပါဠိတော်တွေကိုဒီနေရာမှာနည်းနည်းဘုန်းကြီးရှင်းပြမယ်နော်။အဲ့ဒီအောက်မှာယထာဟိဒေလဒေလံသာတပဒေလံ မဒုက္ခတေလံဣရန္တကတေလံဝတ္တတေလံတိဣမတိပိစတေလံတိဧကသတိယပက္ခိပိဋ္ဌဝဒီဝတ္တယမံယမကမန္ထေဟိမန္ထေတဝတတောဣဒံတိလတေလံဣဒံဣဒံသတ္တပတေလံတိ ဧကေကတပါဠိယကဥဒ္ဒရဏနာမဒုက္ခရံဣဒံတတောဒုက္ခရဘဂဝါပနသမဉ္ဇုတညာဏတသုပ္ပတိဝိဒတဓမိတရောဓမ္မရာဇဣမေတံအရုပိနာဓမ္မနာဧကရမဏိပောဒမာနနာဝဝဋ္ဌာနာအဂတိပိသနမဟာတိမဟာနတိနာသမုဒ္ဒံဘုဣဒဌာနေဣဒံကိင္ခယဥဒကဣဒံယမုနာယယမုနာယာတိအင်္ဂံပါတိယခံ ဥဒကုတ်ဒရဏိနပိအယမထောဝိရိတဘောဆိုပြီးတော့တန်ရုပ်အထက်ကရကဖွင့်တယ်ဒီအထက်ကရအဖွင့်ကိုကိုးကံပြီးတော့ဒါရှုလို့မရဘူးဆိုပြီးတော့ဝေဖန်ကြနော်ဒါပြင်လည်းအရှင်နာကသေနာမထေပြောတာကတော့အောက်မှာပါဠိတော်ရှိပါတယ်နော်သူကဘာဆိုလိုတယ်ဆိုတော့မိလိဒမင်းကြီးကနေပြီးတော့ရှင်နာကသေနာမထေနဲ့တရားဆွေးနေတဲ့အပိုင်းမှာရှင်နာကသေနာမထေကဘာပြောလဲဆိုတော့ လောကဆိုတဲ့ပုဂ္ဂိုလ်ကနန္တရားတွေကိုဉာဏ်ဖြင့်ပိုင်းခြားယူတဲ့သိသိတဲ့အပိုင်းမှာတဲ့ဝိပဿနာရှုပါသုံးသပ်တဲ့အပိုင်းမှာဝိဓိမှာအလွတ်ဖြစ်တဲ့ဝိဓိမုတ်စိတ်အမြင်ရတဲ့ပရိဒဏိဘွင်စုတိစိတ်တက္ကနာတို့မှာပြောစိတ်တဏိယမှာလမ်းကြောင်းအတိုင်းဖြစ်ပေါ်သွားကြတဲ့ဝိဓိစိတ်တွေမှာရောစိတ်တက္ကနာအတိုင်းမှာဖတ်တလျင်၅ခုမြောက်ရှိတဲ့ဖတ်တပိစမကတရားတွေကိုဒီနည်းပြောရင်တော့ဖတ်တပိစမကတရား၅ပါးဥဆောင်နေတဲ့နန္တရားတွေကိုသိသိရှုပါရမှာဖြစ်တယ်နော် ဒါကရှင်းရှင်းလင်းပြီးပြီဒါပေမဲ့စိတ်တခဏတစ်ခုတစ်ခုအတွင်းမှာတရှိကြတဲ့ဒီဖတ်တာပိစမကတရားစုတို့ကိုအတိအတိတလုံးစီတလုံးစီခွဲခြားစိတ်ဖြာခြင်းကိုပြုတော်မူလျက်ဖတ်တာဝေဒနာပညာစေနာဝิญဉ်စာသောအမည်နာမပညာများကိုထုတ်ဆောင်ပြတော်မူကားပိုင်းခြားခြင်းကိုပြုတော်မူသောဘုရားရှင်သည်ခရင်စွာပြုလုပ်အပ်သောလုပ်ငန်းရပ်ကိုပြုလုပ်တော်မူအပ်ပါပြီဥပမာဆောင်၍ထင်ရှားအောင်ပြဆိုပေဥအပ်တခုတည်းသောအိုးခွဲအတွင်း အစဉ်အနတ်အရသာအမျိုးမျိုးရှိသောယင်အမျိုးမျိုးတို့ကိုထည့်၍ဒီနေ့ပတ်လုံးမပြင်းမရိလုံလဝရိယရှိရှိဖြင့်မှွေနောက်ထားသည်ဆိုကြပါစို့နန်းစီ မုံငင်းစီတင့်မြင့်စီကျက်စုစီဝက်စီဆိုတဲ့အရသာအမျိုးမျိုးရှိကြတဲ့စီကားမျိုးတို့ကိုအိုးစင်းကြီးတစ်လုံးထဲမှာထည့်ထည့်ပြီးတော့လည်းအဲ့ဒါတဏှေကုံတဏှေကမပင်မပန်းမပြင်းမရိလုံလဝရိယရှိရှိနဲ့မှွေနောက်ထားသည်ပဲဆိုကြစို့နော်အဲ့ဒီလို မွေးနောက်ထားတာမှာတခုတည်းသောအုတ်ခွဲအတွင်းမှာကြီးကတနစ်တာပတ်လုံးမွေးနောက်ထပ်အပ်ပြီးတဲ့အထူးထူးသောရေတို့ကိုတော်လဲအထူးထူးသောဇီတို့ကိုတော်လဲအစင်းနဲ့အရသာတို့ရဲ့တစ်ခုနဲ့တစ်ခုမတူထူးထူးကွဲပြားမှုရှိကြသည်အဖြစ်ကြောင့်မျက်စိဖြင့်ကြည့်ပေတော်လဲနှာခေါင်းဖြင့်နမ်း၍တော်လဲလျှာဖြင့်လှည့်၍တော်လဲတစ်ခုနဲ့တစ်ခုမတူကွဲပြားမှုကိုပြုလုပ်ကြောင်းဖြစ်တဲ့ထူးခြားချက်ကိုသိခြင်းကတန်ကောင်းသည်ဖြစ်တန်ရသေးတယ်ဆိုလိုတာကတော့ စီတွေကိုခုလို၅မျိုးရော့ဆက်ပြီးတော့တနေ့လုံးမှွေထားတယ်။ဝေးပြီးမှဒါဝက်စီပဲဒါကတက်ဆူစီပဲဒါကတင့်မြေစီစီပဲစသည်ဖြင့်ခွဲထုတ်ကိုလွယ်ပါမလား။အဲမလွယ်တဲ့အတွက်နန္တရားတွေလည်းအဲ့ဒီတိုင်းပဲမလွယ်ဘူးရှုလို့မရဘူးတဲ့ဒါသူတို့ဆုံးဖြတ်တာ။အဲ့ဒီဥပမာလေးတွေကြည့်ပြီးတော့နော်။ဒါပြီးနဲ့ပကတိမျက်စီမှန်ပါတယ်။ဘုန်းကြီးတို့ပရမတ္ထမျက်စီဘက်ကတော့မဟုတ်ဘူး ဘယ်ရင်ဖြစ်ဖြစ်ရေပဲဖြစ်ဖြစ်ဘာစီပဲဖြစ်ဖြစ်အကုန်လုံးကလပ်တည်းရဲ့အပေါင်းစုအဲ့ဒီစီမှာအဲ့ဒီရေမှာတည်ရှိတဲ့ဒါလေးဘက်ကိုညနေပိုင်းခြားယူပြီးသိသိပြီးတမာရီကိုပြုနိုင်လေရေဟာလည်းကလပ်အမုံတွေအကုန်လုံးပဲတစ်ခုနဲ့တစ်ခုမရောဘူးစီဟာလည်းကလပ်အမုံတွေပဲတစ်ခုနဲ့တစ်ခုမရောပါဘူးနော်ရောချက်မှုမရှိပါဘူးဝစီကဝစီတတ်တတ်ပဲကလပ်အမုံပဲဒါသူကလပ်နဲ့တူပဲကလပ်တွေကလည်းတစ်ခုနဲ့တစ်ခုမရောဘူးဘာဖြစ်လို့လဲအာကတတကပိုင်းခြားထားတယ် ပရမတ္တသစ္စာနဲ့မှအတုံးခဲဆိုတာမရှိပါဘူးအလုံးကပုံလေးတွေပဲဒါကြောင့်ဘုရားရှင်ကဒီယုံကြားတွေကိုဝိပယုတ်တပစ္စည်းတွေမှာထည့်လိုက်တယ်ဝိပယုတ်တဆိုတာကသူတို့ကတွဲမနေဘူးအကုန်လုံးခွဲနေတယ်တစ်ခုနဲ့တစ်ခုမရောချက်ပါဘူးဉာဏ်မျက်စိရှိတဲ့ပုဂ္ဂိုလ်ကတော့ခွဲလို့ရပါတယ်ဉာဏ်မျက်စိမရှိတဲ့ပုဂ္ဂိုလ်တွေအတွက်ဒါကခွဲဖို့ကတော်တော်လေးခက်ခဲတယ်လို့ပြောတာပါနော်အဲ့ဒီခက်ခဲတယ်ပြောတာကိုကြည့်ပြီးတော့ဒါရှုလို့မရဘူးဆိုပြီးတော့ဒီလိုပြောတာနော် ဒါပြင်းနဲ့တည်ခြင်းကတန်ကောင်းသေးတယ်ဒီတည်ခြင်းကိုဒုက္ခရခရင်စွာပြုတ်တယ်ဆိုပြီးတော့ပြုနိုင်ခဲ့တယ်လို့မိနိဒပညာမှာအရှင်သာကသင်္နမထေကမိဆိုတယ်ဘုန်းတော်၆ပါးသခင်တမန်သမုဒ္ဒဗျာရှင်ကတော့တပ်ပိညွတ်နဲ့ဉာဏ်တော်မြတ်ကိုထိုးထွင်းသိပြီးတော်မူပြီးတဲ့အတွက်ကြောင့်တရားတော်ကိုအစိုးရတော်မူသည့်တရားမင်းကြီးစင်စစ်ဖြစ်တော်မူတယ်ဒါကြောင့်တရားရှင်ဟာတခုတည်းသောအာယုံမှာအာယုံပြုတ်ပြီးဖြစ်ပေါ်နေကြတဲ့ဒီစိတ်စိတ္တိဉာဏ်တရားတွေကိုအသေးသေးတစ်လုံးစီတစ်လုံးစီကိုဉာဏ်တော်မြတ်ဖြင့်ခွင့်ကြားသိပြခြင်းကိုပြုပြီးတော့ ဤကဖတ်တာဤကဝေဒနာဤကတင်ညာဤကစေတနာဤကဝိညာဉ်ဒီလိုစသည်ဖြင့်အမိနာမပညာကိုထုံးဆောင်ပြတော်မူလျက်တရားတော်ကိုဟောတော်မူခြင်းဟောတော်မူတဲ့ဒီလိုအမိနာမပညာကိုထုံးဆောင်ပြတော်မူလျက်တရားတော်ကိုဟောတော်မူသောဘုရားရှင်သည် အလွန်ခရင်စွာပြုအပ်တဲ့အမှုကိုပြုတော်မူပါတယ်ဆိုပြီးတော့ဒီလိုပြောတာနော်သိခက်ခဲတယ်ဒီလောက်